အာတိဝိသောဗမသုဒ္ဓံတရားကြီးဟောလာသတင်းတွေလည်းတော်တော်များပါတယ်။သူနဲ့ဆုံးမနေပါမွေလေးကောင်ငါလေးပါဗုဒ္ဓသူသာငါးပြားငါးခန္ဓာနှင့်မိညာယံမဲ့ဒါဆွဲကြကြောင်ရွာပြည့်သုံးည၆ဒွါရတို့ယောက်ကတကုံ၆အာယုံဟု သုံးဆုံးဓမြဝင်လာကြ၍ဩဃလေးတွေမြစ်ပင်လည်းဤဝေကံသာသက္ကာယမှာခေမနိဗ္ဗာန်ဟုကံထံသို့အဲဒီရောက်နေပါတယ်မွေရင်းယောက်ျားဆွဲပြီးတော့ပြေးရမှာမွေကြီးလေးကောင်ကနောက်ကလိုက်လို့ နောက်ထပ်ရံသူဖြစ်တဲ့သူသာသမားကြီး၅ယောက်ကလည်းနောက်ကလိုက်လာလို့သူရဲ့မိတ်ဆွေရင်းချာဖြစ်တဲ့ရံသူကလည်းပဲနောက်ကလိုက်ပြေးနေရင်လည်းရွာပြေကုန်းရောက်ရွာပြေကုန်းဖြစ်တဲ့ခဏနားနေတော့ဓမြကြီးချတော့ဝင်လာတယ်ဆိုလို့အတင်းထွက်ပြီးတော့ပြေးရလို့ရေပြင်းကြည်ကြီး ပင်လယ်ကမ်းစားရည်ရင်ကျယ်ကြီးကိုရောက်တယ်။အဲဒီရည်ရင်ကျယ်ကြီးရောက်တော့ဒီဘက်ကမ်းကဘေးရအန္တရာယ်ရှိတယ်။သာပင်ကမ်းညွန်ကြားဝယ်စိတ်မချဝယ်စိုးရိမ်ဝယ်ရှိတယ်။သာပတိဘေးရတကယ်ကိုလည်းကြောက်စရာဘေးတွေလည်းရှိနေပါတယ်။ဟိုဘက်ကမ်းကတော့ ဘေးရခါသိငြိမ့်ပြီးတော့နေပါတယ်ခေမာအပရိဘေယနေတော့ငွေရင်းယောက်ျားအတွက်ဒီဘက်ကမှနေရင်ဘေးမကင်းဘေးမကင်းဘူးဟိုဘက်ကရောက်မှာပဲဘေးကင်းမယ်ဆိုတော့ဟိုဘက်ကကိုကူးရတော့လိုးနေပါတယ်အဲ့ဒါဒီဘက်ကဆိုတာပါလေဆိုတဲ့နေ့ကဟောပဲဘက်ကရရဲ့အမိပဲ ဩရိမတိရံပါပင်္ဂပတိယံဒီခောဘိကဝေသက္ကာယပေတံဒီဝဆနာဘိကွေယံတို့ပါပင်္ဂံညွန်ရှားဝယ်ဆိုရင်ဝယ်ရှိသောပါတိဝေယံကြောင့်မဲ့ဖွယ်ပေးရှိသောဩရိမတိရတိခောဧတံဤမဘေကဟူသောဤမည်သည်သက္ကာယတာသက္ကာယဤ သက္ကာယသာထင်ရှားစီသောယုံနာပေါင်း၏သက္ကာယသာဥပါရณะခန္ဓာ၅ပါးသည်ဟူသောသက္ကာယ၏အဒီဝသနာမြည်ပေ၏အဲဘေးရန်တွေရှိနေတယ်ဆိုဒီဘက်ကအဲဒီဒီဘက်ကသက္ကာယရဲ့မြည်ပဲဒီနေ့ဟောခဲ့ဒီသက္ကာယဆိုတာသင်ရှားရှိတဲ့ယုံနာအပေါင်းပဲတဏှာဥပါရဒိဋ္ဌိဥပါရအနေနဲ့ ငါပဲငါဥစ္စာပဲနေသမြဲတယ်ဒုက္ခချမ်းသာတယ်အတ္တပုဂ္ဂိုလ်သတ္တဝါကောင်းပဲလို့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေမြင်နိုင်ကြားနိုင်နားနိုင်စားနိုင်သွား၆ပါးကတွေ့ထိပြီးတော့မြင်ရတဲ့ခန္ဓာ၅ပါးတရားသက္ကာယခေါ်တယ်ဒီမှာပဲကမ်းပဲဒီခန္ဓာ၅ပါးတရားတွေရှိနေတဲ့ကာလပါလုံး ငွေလေးကောင်ငွေကြီးလေးကောင်နဲ့လည်းမกินဘူးငွေကြီးလေးကောင်နဲ့ခန္ဓာ၅ပါးရှိနေတယ်ဆိုတော့ယုတ်ခန္ဓာယုတ်ခန္ဓာထဲမှာဓာကြီး၄ပါးကပါနေတာကိုငွေကြီးလေးကောင်မေးရအောင်ဆိုရှိနေတာပဲခန္ဓာ၅ပါးဒီဟူသောရံသူကြီးတွေနဲ့လည်းပဲဒါမกินနိုင်ဘူးသာရံသူခန္ဓာ၅ပါးဒီပင်နဲ့သက်ကာယ ဒီသက်ကာယခန္ဓာ၅ပါးဒီပင်နဲ့ယမကြီး၅ယောက်ဖြစ်တော့သူတော်သမားကြီး၅ယောက်ဖြစ်အဲ့ဒီဘေးကနေလည်းမกินဘူးနာနေရာကခေါ်တဲ့နေပေါင်းကြီးကြီးပေါ်ငယ်ချင်းနဲ့တူတဲ့ရံသူလည်းလည်းမกินမกินနိုင်ဘူးခန္ဓာ၅ပါးရှိနေပြီးတဲ့နာနေရာကကလည်းပါနေနာနေရာကကလည်းပါနေတော့သူလည်းပဲမกินဘူးဓမြကြီးချောင်းနဲ့တူတဲ့အာယုံ၆ပါးတွေကလည်းပဲ

အဲဒီဘေးကနေကင်းတာဟိုဘက်ကကြမှာကင်းမယ်ဒါကြောင့်ဟိုဘက်ကဆိုတာဘာလို့ဆိုပါရိမာန်တိရံခေမအာတိဗျာတိခောဘိကွေနိဗ္ဗာနတေတာအဓိဝေသနံဘိကွေယံတို့ခေမံဘေယံခာသိအင်းငိန်သောအာတိအာတိဗျာကြောင့်မဲ့ဖွယ်ပေးမရှိသောပါရိမာန်တိရံတိခောဧတံ ထိုမှာပဲကောင်းမှုတော်ဤမြည်သည်နိဗ္ဗာန်သာနိဗ္ဗာန်နိဗ္ဗာန်သာယုံနာသင်္ခါရဆင်းရဲဥဒ္ဓမြတွေလုံးဝငြိမ်းရဖြစ်သောနိဗ္ဗာန်တရားရဲ့အတိဝသနာမြည်ပေ၏ဟိုဘကံဆိုတာနိဗ္ဗာန်ရဲ့အမြည်တဲ့ဒီဘကံကဥပါရณะခန္ဓာ၅ပါးယုံနာတရားတွေဟိုဘကံကနိဗ္ဗာန်ယုံနာခန္ဓာ၅ပါးချုပ်ငြိမ်းရင်နိဗ္ဗာန်ပဲနိဗ္ဗာန်နဲ့ ညုဏခန္ဓာ၅ပါးနဲ့အပြောင်းမြန်ပဲအမှောင်နဲ့အလင်းလိုပဲညုဏခန္ဓာ၅ပါးတွေရှိနေသေးရင်နိဗ္ဗာန်မရောက်သေးဘူးနိဗ္ဗာန်ရောက်သွားပြီဆိုရင်ညုဏခန္ဓာ၅ပါးမရှိဘူးညုဏခန္ဓာညုဏခန္ဓာတွေနဲ့နိဗ္ဗာန်နဲ့ဆိုတာတစ်ဖက်စီရောဟိုဘက်ကနဲ့ဒီဘက်ကနဲ့မြောင်းလေးပဲဆိုတော့ဒီဘက်ကကနေပြီးဟိုဘက်ကကူးလိုက်လို့ရှိရင်ဟိုဘက်ရောက်ရင်ဒီဘက်ကမဟုတ်ဘူး na na-ahụbega ma ọ ndị ndị ndị direba niile bbegmegwu ewuaarauoara ea ne jiiriii peta pgu achi ijieiiniji ehi ဒီဘက်ကကနေရင်ဟိုဘက်ကမြေဟိုဘက်ကရောက်ရင်လည်းဒီဘက်ကမှမဟုတ်ဘူးဟိုဘက်ကနဲ့ဒီဘက်ကကတခြားစီတယ်ဒါလိုပဲနိဗ္ဗာန်နဲ့ယုံနာခန္ဓာနဲ့ဆိုတာတခြားစီပဲယုံနာခန္ဓာတွေရှိနေတဲ့ညကာလပါလုံးနိဗ္ဗာန်မဟုတ်သေးဘူးနိဗ္ဗာန်ဆိုလို့ရှိရင်လည်းယုံနာခန္ဓာတွေမရှိရဘူးတချို့ကနိဗ္ဗာန်မှာလည်းယုံနာခန္ဓာတွေနဲ့

တရားဒေသနာတစ်ခုမှာဟောထားပါတယ်အပကတိမနုပေသူရေသနာပါရဂာမိနောအထာယံဤသာပဇာတိရမေဝနုရဝတိမနုပေသူလူတို့၌ရေသနာခြင်းပုဂ္ဂိုလ်တို့သည်တိရဂာမိနော ဟိုမဘကံသို့သွားလေရှိကြကုန်၏ဒေသနာထိုဟိုမဘကံသို့သွားသောပုဂ္ဂိုလ်တို့သည်အဘကနယ်လာသွားကုန်၏ဟိုဘကံသွားတဲ့ပုဂ္ဂိုလ်ကနယ်တယ်သိမရှိဘူးဟိုဘကနိဗ္ဗာန်သွားတဲ့ပုဂ္ဂိုလ်ကနယ်အထစင်စင်အပြင်သောကဣတရာဣမရဘာသောယံပဇာဣတတောအပေါင်းမိတိရာမေဝ သီရမေဝဣမဘကံသို့သောစဉ်အနုရာဝတိအစဉ်လိုက်လျက်ပြေးသွားလျက်ရှိလေတော့၏ဘုဘက်မသွားကြဘူးတဲ့ဒီဘက်မှာပဲသွားနေကြဒီဘက်မှာပြန်ပြန်လာတယ်ပေါ့တချို့ဒီဘက်ကကိုလုံးလုံးကိုမလှုပ်ဘူးအဲဒီကဒီဘက်ကနေဟိုဘက်ကတော့မလို့ကြံတော့ကြံပါရဲ့ဒါပေမဲ့လို့မအောင်မြင်ဘူးလို့ဘုဘက်မသွားနိုင်

နေတော့ဥကျင်းတာချင်းသိချင်းကင်းတဲ့နေရာဟာတနေရာရာကိုသူကပတ်မှလိုက်နတ်ပြည်လောက်လည်းပဲတချို့ကမဟုတ်မနာမသိဘူးလို့ထင်ပြီးတော့နတ်ပြည်လောက်လည်းသဘောကျတာရှိတာပဲဇမပြည်လောက်လည်းပဲသဘောကျတာရှိတာပဲဇမဘုံတွေကအမျိုးမျိုးရှိတယ်ရုပ်ရှိတယ်ပုံရှိတယ်ရုပ်မရှိတယ်ပုံရှိတယ်တချို့လည်းရုပ်ရှိတဲ့ဘုံ ယမဘုံတွေယောနာရှိတဲ့ဘုံတွေကိုပဲအမြဲတမ်းမဥမနာမသေးဘူးလို့ထင်နေပါလေအကျိုးကလည်းရုပ်သက်တဲ့အတင်ရှိနေတဲ့ဘုံရှိတယ်မှန်နာမရှိဘူးအဲဒီလိုဘုံဟာဖြင့်မဥမနာမသေးဘူးလို့ဒီလိုထင်နေတယ်တချို့ကလည်းရုံးမကြည့်ပဲနဲ့နာကြီးရရှိနေတဲ့ဘုံကိုအဲမဥမနာမသိဘူးဗျာနိဗ္ဗာန်ပဲလို့သင်ရတယ်အဲ့ဒါနဲ့အဲ့ဒီဘုံတွေရောက်အောင်အားထုတ်ကြတာ ငယ်ဒီဘုံတွေရောက်အားထုတ်ကြတာနတ်ပြည်တွေဆိုတာနိဗ္ဗာန်လို့တကယ်မထင်တောင်မှတော်တော်နဲ့မပူနိုင်မနာနိုင်မသိနိုင်ဘူးဆိုပြီးတော့သာသနာ့ဘာနာတို့အလေးအမြတ်ပြုရတာပါပဲနိဗ္ဗာန်မရောက်သေးခင်အတွက်ဆိုရင်တော့လည်းသူကနာပြည်တို့ဇမပြည်တို့ဆိုတာဒီနည်းနည်းတော့ကောင်းတယ်လို့ဆိုရမှာပေါ့လေသူက

သူရုံသူရုံဒနာဆိုတဲ့မြို့မှာအင်းဒီရခေါင်းကြီးကမွေးဖွားလာတဲ့မင်းသားဖြစ်သောတုဥရိယဘာသာလို့အမည်ရတဲ့မင်းသမီးတယောက်ကလည်းသူကလည်းပဲဒီလိုမြမကြီးကသူတွေလာတာသူကလည်းပဲဆရာလောင်းနဲ့ပါရမီပဲပြည့်ဇာနိဘတိမှလာတဲ့ဘုရားလောင်းရောဘုရားလောင်းနဲ့ပါရမီပဲတည်ရော

အဲ့ဒါတော့အမုံမြတ်တွေထားတာအဲ့ဒီမှာဥရိယဘာဒမင်းသားအရွယ်ရောက်ပြီးတော့လာတဲ့အခါကာလကျတော့သူခမဲတော်ကနေပြီးဆွေမျိုးတွေကရောက်ပေါ်တယ်อืมလောကထုံနာဆင်လာရှိတဲ့အတိုင်းမင်းသမီးတူနဲ့အိမ်တော်ပြုဖို့ရညွန်ကြားရသူကပြမပြေရလာတာဆိုတော့ ကာမဂုဏ်အာယုန်တွေသိမရှိဘူးကာမဂုဏ်သိမရှိဘူးဇမတိကလာတော့တန်ရှင်းစင်ကြဲနေဘုဘွားတော်မှာအာထုထားတဲ့ဇာန်ကနေပြီးခွာထားတဲ့និဝရဏတွေကာမိသန္တာတွေခွာမြဲခွာနေတာညမကတ်သေးဘူးဆရာလက်ထက်တုန်းကအရှင်မာသဗာကြီးတို့ဘာသာထေရီတို့ဆိုတာလည်းဒီလိုပဲဒီလိုလည်းပဲ

အဲဒီအဲဒီမင်းသမီးနဲ့လက်ထမယ်လို့သူကကြီးပြီးတော့လိုက်ပြီးတော့ကြာကြာဘယ်မှမတွေ့ဘူးတဲ့နောက်ဆုံးကြတော့ရှားလို့မတွေ့တာတော့အဲဒီသူ့လိုနာမျိုးကပဲသူနဲ့အမျိုးတူတဲ့ဝန်ခွဲဝန်ခွဲလောက်ဖြစ်မှာမို့လေလို့သာတယ်မင်းသမီးဥရိယဗရာမင်းသမီးကလည်းကြည်နေတာနဲ့ဥရိယဗရာမင်းသမီးကို အဝဇာဆင်းရင်ပြီးတော့ကျွေရုံနဲ့ကျင်ပြီးတော့သူကကျွေရုံလိုပဲလှနေတယ်ဆိုတာဒါတွေကကြီးမွန်းတော့ကျွေရုတဲ့တော်မှလှသေးတယ်ဆိုတာကိုသူကအဲဒါနဲ့အဲဒါပြတော့ကိုသူကတိရှိတဲ့အတိုင်းတော့လက်ခံရတာကိုလက်ခံတော့အဲလက်တော်တင်ပြပြီးတော့ပြီးပြေးပြင်မယ်လို့လည်းပဲဒီမင်းသမီးကလည်းပဲသူကကာမဂုဏ်သိမရှိဘူးသူကသူကလည်းပြမတရားတာပဲကာမဂုဏ်သိမရှိတော့သူတို့ လက်တာပြီးပဲလို့လည်းပဲဒီတိုင်းပဲသူတို့လောကသက်သာခြင်းမျိုးမသက်သာမဲနဲ့မောင်ရင်နှမရင်အဲဒီတိုင်းပဲသူတို့နေနေကြကိလေသာကိလေသာစိတ်ဖြင့်တူတူမကြည့်ဘူးဆိုတော့ကိလေသာစိတ်မရှိတဲ့အခါမရှိတဲ့ပုဂ္ဂိုလ်ကဒီလိုဖြစ်ရမှာပဲကိလေသာစိတ်ကသူကကွာနေတာကိုဘုရားကဗာဏီပွားများလာတယ်အဲ့ဒါနဲ့နောက် မူရပါရမင်းသားသူခမဲတော်နာရောဆံတဲ့ခါကာလကျတော့သူမင်းဖြစ်မင်းဖြစ်တော့လည်းသူဒီလိုပဲနေနေကြတာပဲသူတို့မင်းနဲ့မိပြရတာဆိုရတယ်သူကအဲတာမကုန်သိမရှိပဲဒီတိုင်းပဲနေနေကြအနည်းပေါင်း900ရှိတဲ့ခါကျတော့ဥရိယပါရမင်းသားကသူ့ကိုသိသွားတယ်နာရောဆံသွားတယ်သောသောကလည်းတော့တတိရှိတယ်ဆိုတော့သူတို့ ဝိရပါဒမင်းသားနဲ့မင်းသမီးကသတိထားကြပြီလို့ရှိရင်ဘယ်ရောက်ရရောက်ရတာနဲ့ဒီလာပြောနိုင်လို့ရှိရင်ပြင်မိမိရောက်တဲ့နေရာကိုလာပြောကြဖို့ဆိုပြီးတော့သတိထားကြသိသွားတဲ့ပုဂ္ဂိုလ်ကပြန်လာပြီးတော့ပြောဖို့ရသူကကောင်းတော့ကောင်းတာပဲပြောနိုင်လို့ရှိရင်တော့တော်တော်နေရာကြတယ်အဲ့ဒါနဲ့အင်း

အခါမောရင်လည်းလို့အခါနေတာအခါနေတာ၁ရက်၂ရက်၃ရက်၄ရက်၅ရက်၆ရက်9ရက်နတ်ပြည်က6ရက်9ရက်ကနတ်ပြည်က9ရက်ကြာတာနတ်ပြည်က9ရက်ဆိုတော့ကိုလူပြည်ကနှစ်ပေါင်း900ရှိသွားတယ်အဲဒါဝိနာပြည်က၁ရက်ကိုလူပြည်ကနှစ်တရာရှိတယ်သူတို့မှာရေနတ်ပြည်မှာ၁ရက်ဆိုရင်လူပြည်ကနှစ်90ရှိတယ် ဒါပြင်သာက9ရက်ဆိုတော့နေပေါင်း900ကြာတော့နေပေါင်း900ကြာတော့မှအဲ့ဒီမှာသတိရတယ်ငါဂတိရှိတာပဲဥရိယပါဒမင်းသမီးကသွားပြီးပြောဖို့တောင်းရှိတယ်လို့သတိရတယ်တို့တော့လေဟိုတုန်းကအသက်တန်းရှိလို့တော့ပါသေးရှိသေးတယ်လို့ဆိုတာကဲရတာအခုနေတာဆိုရင်ကြက်သားပဲလို့အခုနေတာဂတိထားပြီးပါနေပေါင်း900ကြာမှဆိုရင်မြည်မြစ်တောင်ရှိမှာမဟုတ်ဘာမှရှိမှာမဟုတ်ဘူး အဲဘာမှကြည့်မှာမဟုတ်ဘူးကမိမိအသက်သက်ဆယ်သက်50လောက်နေမှအဲ့လောက်ဖြစ်နေတယ်သူကအဲ့ဒါမှသတိရတော့လာတယ်အနည်းကအနည်းတစ်ပေါင်းလားဆိုတယ်ဟိုတုန်းကအနည်းတစ်ပေါင်းလားဆိုတော့သူမင်းဖြစ်နေနေတော့ကအနည်းပေါင်း900ရောမင်းဖြစ်ခင်ကအဲငယ်ငယ်ရွယ်ရွယ်ဖြစ်နေဥပခင်စီတုန်းကနေတာလည်းပဲအနည်းပေါင်း ကြာကြီးနေပါလိမ့်မယ်ဒါလည်းပဲအနည်းပေါင်း2300လောက်ရှိခြင်းလည်းရှိပါလိမ့်မယ်လို့အဲ4000 5000လောက်ရှိနေကြီးမှာဘယ်တော့ရလည်းမပေါဘူးအဲဒါနှစ်ပေါင်းမင်းပြည်ဒီကစပြီးတော့နှစ်ပေါင်း900နတ်ပြည်ရောက်လာတာနှစ်ပေါင်း900က900ပြည့်နေတော့အဲတော့နှစ်ပေါင်း1400တော့ရှိပါအဲဒီကျစောစောပိုင်းကနှစ်တွေနဲ့ပေါင်းရင်တော့လင်္ကာ6000 9000ရှိနေလည်းရှိမှာပေါ့လေဘယ်လောက်ရှိတယ်လို့မပါဘူး အဲဒီမှာလာတာကိုဥရိယပါဒမင်းကတရားမင်းကလာတယ်။ညာမင်းကလာတာ။ညချင်းခါကာလဥရိယပါဒမင်းသမီးနေတဲ့အဆောင်တော်မှာသူကရွှေွက်ထဲမှာရွှေရည်အပြည့်ထည့်ပြီးတော့လက်ဆောင်ပဏာအပြင်ယူလာတယ်ဆိုတော့ လူအသွင်သဏ္ဍာန်ပဲအဲလူလူလူလေးအသွင်သဏ္ဍာန်နဲ့သူကဝင်လာမင်းသားလေးတယောက်အနေနဲ့ပေါ့ဝင်လာဝင်လာပြီးတော့သူကအဲဒီဥရိယဘာရမင်းသမီးကမေးနေဘယ်ကလာတာတော့ဘသူတော့ဒီမှာအဲဝိနာတော်မှာဒီအိမ်တော်မှာအောက်ကြောက်တဲ့ ထထစောင့်ရှောက်ပြီးတော့များကျုံနေပါသေးတယ်ရံပြီးတော့ဆိုတာဘယ်ကနေပြီးရောက်လာတယ်လဲဆိုမေးတော့အာဒီမှာဥရိယဝရမင်းသမီးနဲ့မေတ္တာဆက်ခြင်းလို့လာတယ်ဒီမှာလည်းလက်ဆောင်လည်းပါပါတယ်ရွှေရွှေကွဲနဲ့အဲရွှေကွဲကြီးနဲ့ရွှေအပြည့်လက်ဆောင်ပနာပြည့်ယူလာပါတယ်လို့ဆိုတော့ သင်ဘယ်နဲ့လောက်လာကြလဲဒီမှာအချမ်းညာလေးစောင့်ကြောက်တယ်အများကြီးတယ်ပဲလို့လို့လာတယ်ဒါကျွန်ုပ်ကလူမဟုတ်ပါဘူးတဲ့နတ်ပဲပြောတယ်နတ်မလာနိုင်တယ်လို့ပြောအဲ့ဒါသူလက်ဆောင်ကိုလည်းလက်ခံမှာလူမေတ္တာကိုလည်းလက်ခံမှာဆိုပြီးတော့ပြောတော့အာဟိုတင်ကမင်းကြီးကပြောစမင်းကြီးကစတော့သီလတာသိမရှိပါဘူးအစအရေကမရှိဘူး ဥရိယပါဒမင်းမှာတော့ဘယ်သူမှသူအာယုံမပြုပါဘူးအလိုမရှိပါဘူးဆိုပြီးတော့သူကငင်းပယ်ပြီးတော့သင်ကျမ်းသာသွားပါတော့ဆိုပြီးကြံတော့ဒါတနေ့ပြန်သွားနောက်တညကျတော့တစ်ခါလာပြန်တော့ဒီချိန်ငွေွယ်ထဲမှာရွှေတွေပြည့်ထည့်ပြီးလာကြတယ်လက်ဆောင်အဲဒီမှာလည်းတစ်ခါ ကားပြောနေလို့ရှိရင်ဒီလူလားနေတော့မယ်ဆိုစကားမပြောဘဲနဲ့ဒါနောက်တညတက်တခါလာကြရအဲကြီးကွက်ထဲမှာငွေတွေပြည့်ထည့်ကြတယ်ပထမကရွှေကွက်နဲ့ရွှေပြည့်ထည့်တယ်နောက်တစ်နေ့ကျတော့ငွေကွက်နဲ့ရွှေတွေပြည့်ထည့်တာငွေခွက်ကကွက်အသာရွှေကွက်မဟုတ်ဘူးဒုတိယနေ့ကျတတိယနေ့ကျတော့ ရွှေတော်မဟုတ်ဘူးငွေတွေအဲငွေတွေကိုကြီးကွက်နဲ့ဖက်ကလည်းကြီးကွက်နဲ့ထည့်ပြီးတော့နေတော့ကုရိယဘာသာမင်းသမီးကဒီလိုကအဲခဏခဏလာနေတယ်နောက်လည်းမလာအောင်ငါပြောမှပဲသူလာပုံနဲ့နေရာမကြဘူးဆိုပြီးတော့ပြောတယ်သင်ဟာတဲ့လူလောကထုံးသားစင်တာသင်နားမလဲဘူးလောကမှာ ပထမလက်ဆောင်ပနာနဲ့လက်မခံနိုင်လို့ရှိရင်ဒုတိယကြရင်တံပိုးညပြီးတော့ဘုဒ္ဓံကယူလာတယ်သုံးဆံကတော့အခုကသင်အားတဲ့ပထမနေ့ကရွှေခွဲနဲ့ရွှေတွေထည့်လာတယ်ဒုတိယနေ့ကျတော့ရွှေခွဲတောင်မဟုတ်ဘူးတငွေခွဲနဲ့ရွှေတွေထည့်လာတယ်ခွက်ကညံ့သွားတယ်တတိယနေ့ကျရွှေတောင်မဟုတ်ဘူးတငွေတွေခွက်ကလည်းပဲငွေခွဲမဟုတ်ဘဲနဲ့ကြီးခွဲနဲ့ထည့်လာတယ် ဒါလူလောကထုံသောစင်လာသင်သားမလဲဘူးဆိုပြီးတော့ဟိုကပြည့်တင်တာပြည့်တင်တော့အဲ့ဒီကဥဒိယဘာရမင်းသားကပြည့်လာတယ်ကြားကပြည့်တယ်ငါနားလေတယ်ငါကောင်းကောင်းနားလေတယ်ရောင်းဝယ်ကိစ္စတွေမှာကောင်းကောင်းနားလေတယ်နားလေလို့ငါဒီလိုအရင်နေ့ကလည်းနောက်နေ့တွေမှာတန်ဖိုးလျှော့လာတာအကြောင်းကတော့တခြားမဟုတ်ဘူး လူလောကမှာလူရဲ့အသက်တို့အဆင်းတို့ဆိုတာတွေဟာနေတိုင်းနေတိုင်းဆုံးယုံနေတာတဲ့နေတိုင်းနေတိုင်းတိုးနေတာမဟုတ်ဘူးအဲသင်ဟာပထမနေ့တုန်းကအသက်နဲ့အဆင်းတွေဟာဒုတိယနေ့ကျရင်မရှိတော့ဘူးတဲ့ညော့သွားပြီတတိယနေ့ကျရင်ပို့ပြီးတော့ညော့သွားတယ်ဒါကြောင့်မို့ ငါတန်ဖိုးတွေလျှော့ပြီးတော့လက်ဆောင်ယူလာတာလို့ပြောတာလို့ဆိုတာသူကစဉ်းစားကြတော့တော်တော်ကောင်းတယ်ဟုတ်တယ်ဒီနေ့တိုင်းနေတဲ့သူကနေကုန်တဲ့အချိန်ကုန်တဲ့ဟာအသက်ဟာလည်းပဲသူကဒီဝိရပဲပြီးလာတာပဲရုပ်ရည်ယူပကာယတွေဟာလည်းပဲဆိုးရတော့ဆိုးတာပဲမသိတာလို့ပဲဆိုးတာပဲအဲအမှန်တရားမှသင်ကြတာပဲရုပ်ရည်တွေဆိုးရတော့တာဒီလို ရက်နေ့အတွင်းတော့သိမ့်မပြီးတော့ရုပ်ဆုပ်ရုပ်တော့ဆုပ်ရုပ်တယ်အဲဒီလိုပြောတော့မှအဲမင်းမကြီးကတော့သဘောပေါက်သွားတယ်ဟုတ်တယ်ဒီလိုဆိုလို့ရှိရင်အဲနာပြည်လောကတွေမှာတော့ဒီလိုပုံမင်းရောခြင်းနဲ့မရှိဘူးဆိုတာပြောတာနာပြည်လောကတွေ

အယုတ်ဆင်းများလည်းတိုးပြီးတော့လှလာတယ်လို့ဆိုတာပဲသူကဒီနေ့တည်းဒီနေ့တည်းလှလာတယ်ဝိပုလာကဘောကစည်းစိမ်ဥစ္စာတွေလည်းပဲနေတဲ့နေတိုင်းတိုးတက်နေတာပဲတဲ့ချွေရံနေတယ်ကြော့ခြင်းမရှိဘူးတဲ့တိုးတက်တယ်အဲ့ဒီမှာတက္ကရာကဖွင့်လူပြည်လောကမှာ အယုတ်ဆင်းနေကြော်ပါနေတာမြင်ရလို့ရှိရင်တဲ့ဒီလိုဟာအသက်တော်တော်ကြီးပြီဆိုတာခံမှန်းရတယ်မနုဿေတုရူပပရိဟာနိစိရဇာတဘာဝတသက္ခိမနုဿေတုလူပြည်လောကတော်၌ရူပပရိဟာနိယုတ်ဆင်းအင်္ဂါဤချွေရင်းခြင်းဆိုယူခြင်းသည် ိရာဇာတာဘာဝတာရှိမြင့်သောသောကာလကဖြစ်ခဲ့သည်အဖြစ်ဝါအသက်ကြီးသည်အဖြစ်တက်ကြည့်တက်ပေပဲဟောလူပြည်လောကမှာလူကြည့်တယ်လို့ရှိရင်ဖြင့်ရုပ်ရည်ဟာငယ်ငယ်ရွယ်ရွယ်ယုံမျိုးမဟုတ်ဘူးဆိုရင်ဒီလူတော်ကြီးဒီလိုဟာอืมဘယ်30ကျော်ပြီ40ကျော်လောက်ရှိပြီစသည်ခါမ50ကျော်ပြီ60ကျော်ပြီခါမတယ်လူကြည့်ပြီးတော့မျက်နှာ အပါရေကြည့်ပြီးတော့လက်ခံမနိုင်တဲ့သဘင်တွေပါလေချူတာဆိုရင်တော့သားထင်ကြတာပါလေသွားတွေပါလေကျိုးနေလည်းပင်ထင်ကြတာပဲအဲရေတွေပါလေတွန့်နေထင်ကြတယ်ဒါညာညာကြီးဖောက်ပြန်နေလို့ရှိရင်ဖြင့်ဒီလိုအသက်အနာကြီးပြီအဖိုးကြီးဖွာကြီးပဲကြီးလာပြီဒီလိုအပြင်80 80ကြီးနေပြီဘီလူတွေကလည်းကြီးနေပြီတော့ဒီလိုခံမရတယ်အဲလူကြီးလောကမှာယုံစင်းရင်ဓာတ်တွေချွင်းပြည့်စည်ခြင်းဟာ အသက်ကြီးတယ်လို့ဆိုတာသူများသိခြင်းရဲ့အကြောင်းသက်သေတာရကပဲနာပြည်လောကတွေကဒီလိုမဟုတ်ဘူးတဲ့သူကနာပြည်လောကတွေကပြောမှဖြစ်ဒေဝေသူနာပြည်လောကတော့နိုင်အတိရေကရူပသံပါတိသအတိုင်းနဲ့အလုံးရုပ်ဆင်းဤပြည့်စုံခြင်းတည်းကောင်အတိရေကပရိဝါရသံပါတိသအတိုင်းနဲ့အလုံးချမ်းသာဤပြည့်စုံခြင်းတည်းလည်းကောင်သီရသာတဘာဝသာ ကြီးမြတ်စွာသောကာလ၌ဖြစ်ခြင်းဤသက်ကြီးသက်ပေပဲအဲဒီလောကမှာနာတရားရုပ်ဆင်းတွေပို့ပြီးတော့လှနေတယ်ဆိုရင်ဒီနာဟာတော့သက်ကြီးပြီလို့ကာမရတယ်ဒါကတော့လူပြည်လောကနဲ့ကြည့်ရင်တော့ရောင်းမြန်ကြီးတော့ဖြစ်နေနော်မျိုးစားသဘောကျပြတယ်မကြည့်တော့ဘူးသို့တော်လည်းနိုင်ကျင်ကြည့်ရင်တော့ဝင်းတော့ကြားပါရဲ့ကလေးငယ်ငယ်နဲ့အရွယ်ရောက်သေးတယ်အောင်

ယောက်ျားပဲဖြစ်မိန်းမပဲဖြစ်ဖြစ်အဲဒီအရွယ်အရွယ်ရောက်လာလို့ရှိရင်ရုပ်ဟာတော့သတ်သတ်ရက်ကလေးဖြစ်တာမျိုးဖြစ်တာတဲတဲပြီးတော့အယုတ်အစင်းအင်္ဂါတွေမပြည့်စုံတဲ့ပုဂ္ဂိုလ်တောင်မှအဲ့ဒီအချင်းရွယ်ရောက်တဲ့ခါကလာကြတော့ဒါနတော့ကြည့်လို့ရှိလို့ကောင်းတော့ရှိသေးတာအဲ့ဒါနဲ့နိုင်စာကြည့်လို့ရှိရင်တော့အဲသူကဒီလိုဟုတ်မှာပဲလို့ယူရမှာပေါ့လေသူကဘင်ရောက်ဘင်ရတော်ဝတေသာဆိုတာပေါ့ သူ့ဝေသူ့ဝေနေတိုင်းနေတိုင်းဆိုတော့နေတိုင်းနေတိုင်းတခါလဲတို့တူပြီးတော့လှလာတယ်သူကဆိုတော့ဘူး။ဒီတော့အချာယံနေလည်းပဲပြည့်စုံတယ်ဆိုတာကတော့ဒါကတော့ယုတိရှိတယ်ကွာ။ချာယံနေကြားလေးကြားလေးချာယံများတယ်ဆိုတာဒါတော့ယုတိရှိတယ်။လူပြည်လောကနဲ့ပဲကြားလို့ရှိရင်အဲကံကောင်းတဲ့ပုဂ္ဂိုလ်တွေကကြားလို့ရှိရင်ဒီဘဝဥစ္စာတွေတိုးတက်ပြီးတော့ချွေရံနေမြလာတာတယ်ကွာ။ ဒါလူပြည်လောကလည်းရှိတယ်အနတ်ပြည်လောကကတော့ဒီလိုဖြစ်ပေါ်အကြောင်းတော်တော်လုံလုံလောက်လောက်ရှိတယ်ဘာဖြစ်လို့လဲဆိုတော့နာပြည်ရောက်တဲ့ပုဂ္ဂိုလ်ဆိုတာမန်ပုဂ္ဂိုလ်ရောက်တာမဟုတ်ဘူးကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေရောက်တာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေရောက်ပြီးတော့သွားရှင်းဥစွာရောက်သွားတဲ့ပုဂ္ဂိုလ်ကများသောဖြင့်ကောင်းဆောင်တွေဖြစ်တတ်တယ်ကောင်းဆောင်တွေဖြစ်တော့အဲ့ဒီပုဂ္ဂိုလ်ရောက်သွားတာသူ့ရဲ့လူပြည်လောကကအတူကုသိုလ်ကောင်းမှုပြုပက်တယ်အများကြီးရှိတာပဲ အဲ့ဒါတွေကဟိုပထမရောက်ခါသားတော့ကတော့သူတူဦးတဲ့ခြေမှာကိုနောက်တော့သူနဲ့ကုသိုလ်ပြုပဲဒီကနောက်တဖြည်းဖြည်းသူပြေကသေပြီးနတ်ပြေရောက်သွားမယ်အဲ့ဒီမှာချွေးရနေတဖြည်းဖြည်းများလာမှာအဲကုသိုလ်ပြုပဲပြုပဲဒီအများကြီးများများလာဘူးကကြည့်ရတာကတော့အဲ့ဒါကြောင့်နောက်ဒီလောကများမှာတော့ဆုံးယုတ်ခြင်းမရှိဘူးတိုးတက်ခြင်းရှိတယ်လို့ကြီးမွန်ပြီးတော့ပြောထားတယ်ဒါက သာသနာ့ဘာမှာတော့ဘုရားဂုဏ်ယူစရာပဲအပေါ်ဒါတော့ပဲဂုဏ်ယူစရာရှိဟာဥဒ္ဒကမှုတွေပြုဖို့ရလည်းပဲတိုက်တွန်းပြီးတော့သွားပါတယ်အဲဒီမှာတိုက်တွန်းပြီးတော့သွားလို့နောက်တိုက်တွန်းတဲ့အတိုင်းလည်းပဲဥရိယဘာရမင်းသမီးကလည်းသူလည်းပဲဒီနာစည်းစိမ်နေစွန့်ပြီးတော့ရေပေရာမျိုးမျိုးတွေတွင်ပဲဥယျာဉ်တစ်ခုမှနေပြီးတော့ အဲသူတော်ကောင်းတရားတွေပွားများတယ်ပေါ့လေ။သံဃာတွေတော့မရပါဘူးအဲဒီမှာ။သာဝေဒနာပြည်ပဲရောက်တော့ပါတယ်ဒီကြမ်းင်းအလိုကျွေးဖြစ်နေရောက်။အဲဇာနိဗ္ဗာန်မှာပါတယ်။အဲဒါသာဝနာဘကတော့ဘလောက်ပဲသူကအကောင်းမဲ့ဟာကိုဒီဘက်ကမှအာဟုကြဒီဘက်ကမှမသွားနိုင်ဘူး။သွားလို့မဖြစ်ဘူး။မြတ်စွာဘုရားတစ်ချိန်ကယမတိကြွသွားတဲ့အခါဗကယမကြီးကဖရာကိုကျူဆူတယ် อืมရှင်ဂေါရမတဲ့သွားကတံသေးသေရှင်ဂေါရမဤအာရတံကြွလာခြင်းသည်သွားကတံကောင်းသောလာခြင်းသည်ကောင်းသောရောက်လာခြင်းပဲကျွန်တော်တို့မြမဒီဌာနရောက်လာတာကောင်းသောရောက်လာခြင်းပဲကျွန်တော်တို့မြမဒီကမအိုးမနာမသိဘူးသိကောင်းတဲ့နေရာတဲ့ရှင်ဂေါရမရောက်လာသိပြီးတော့ကောင်းတယ်ဟုတ်ဘဝအဖြစ်နဲ့ရောက်လာတဲ့အောင်းမိတာကိုဒီလိုခဏတစ်ပြုတ်လာတယ်လို့သူကမထင်ဘူး kaọnala jeonye na jebejilprimarị gadi rị a oneụzụra ebe ka ndị oje ena bụ awụhị oyi hi ရင့်တာပေါ့လေကြာတော့ရင့်ရမှာပေါ့နာလည်းရင့်ရတာပေါ့ရင့်ပြီးတော့နောက်ဆုံးတစ်နေ့ကျရင်ဇမသက်တန်းကုန်တဲ့အခါကျသေရသူ့ရအဲ့ဒါရှိပါတယ်လို့သူရရှိအောင်နောက်ပြည့်တည်းရရှိဘဝကဖြစ်ခဲ့တာတွေပါတွေအလျှောက်ပြီးတော့ပြောတော့မှသူယုံတယ်အစမယုံဘူးမဝမနာမသေးဘူးသူတို့နေရာအနာကောင်းတယ်လို့ထင်တယ်လူပြည်လောကကကောင်းမြင်ပုံတွေကိုအားကိုးနေတဲ့ပုဂ္ဂိုလ်တွေဒီလိုဟာတွေပဲ ပထမတော့ကတော့မူမှန်နေဖြစ်ပါလိမ့်မယ်ပထမတော့ကတော့အဲ့ဒီဇမဘုံတွေကိုပဲနောက်ဘုံတွေဇမဘုံတွေကိုပဲတကယ်နေရာကောင်းကြီးမှာပြီးတော့အားကိုးကြနောက်လူတွေကတော့အဲ့ဒါတော့သိချာမသိပါဘူးဘုရားသခင်နေရာဆိုပြီးကောင်းကင်ဘုံဆိုပြီးကြားပြီးတော့ဒီတိုင်းပဲအဲကောင်းကင်ဘုံကတရားကိုးဝယ်ပြီးတော့နေကြတာရှိတယ်ဒီလိုကျင်ကျင်ဘုရားသခင်ကကောင်းကင်ဘုံကိုကဲတင်တယ်လို့သူယူဆတယ်အဲဒါသူတို့ရဲ့ယုံကြည်မှုပဲ

ပြောတာဒါတော့မြတ်စွာဘုရားကိုင်းလာခြင်းကောင်းပါပြီဘုံကွယ်စမ်းပါဆိုတာသူဘုံကွယ်တာကိုဘုရားကဒိဋ္ဌာန်ပြုတာသူကဘုံကွယ်ခါတိုင်းခါတိုင်းဆိုရင်တော့သူတကိုးနဲ့ကွဲနေလို့ရှိရင်ဗြမာတွေကမမြင်ရဘူးသူ့ကိုသူကပြမှန်နေရတာအမှန်တန်သိမ်မွေ့တဲ့ရုပ်ပဲသူအဲ့ဒီဗြမာရုပ်ကဗြမာဗြမာချင်းကိုမြင်ရသူကဗြမာအကြီးစားကိုသူကဗြမာမင်းကြီး ဒါတိုင်းဆိုလို့ရှိရင်တော့သူမပြလို့ရှိရင်သူ့ကိုမမြင်နိုင်ဘူးလူတွေနတ်တွေရုပ်ကစိုးတွေကြည့်နေတာမမြင်ရတယ်လို့မမြင်နိုင်ဘူးသူကအဲဒီခါတော့ညဇောဗျာအရိဒာပြုထားတော့သူကသူ့တကိုးနဲ့တခါလေအမနာသင်္ကွင်းညဉ့်တဲ့ရုပ်ကလေးသုတ်ဝင်မယ်လို့မပြည့်ဘူးမပြမာတွေကသူ့မြင်နေတယ်ဘယ်နာနေတယ်ဟောကမြာကြီးဘယ်နာရောက်နေဘုနာမှာထိုင်နေကြဘုနာရနေကြမိစတယ်ပြောတယ်လို့အဲသူပုံကွယ်လို့မရဘူးနောက်တော့ညဇောဗျာ

ဘဝကိုပါရတမဲ့ခြင်းမရှိဘူးဆိုတာဘာကြောင့်လဲဆိုအကြောင်းပြရတယ်ဗကာယမကသူတို့ယမဘဝတွေကဝိညာဉ်ချင်းမရှိကောင်းပါတယ်လို့ချီးကျူးနေတော့အဲ့ဒီဘဝလည်းမကောင်းဘူးဒီဘဝကမဟုတ်သေးရင်ဘဝလည်းမကောင်းဘဝဆိုရင်ဘယ်ဘဝမှမကောင်းဘူးဘယ်ဘဝဖြစ်ဖြစ်လို့ရှိရင်ဖြစ်ရင်အိုခြင်းရင်ချင်းဆိုတာရှိတာပဲနောက်ဆုံးကြလို့ရှိရင်ပြင်မရဏသိခြင်းဆိုတာရှိတယ်ဇာတိပစ္စယဇရာမရဏ ဘဝစဉ်ပဲဘဝမှာမကောင်းခန္ဓာ၅ပါးရှိနေတဲ့ညကာလပါလုံးဒီခန္ဓာ၅ပါးဟာရင့်ရော်ပြီးနောက်ဆုံးတစ်နေ့ကျလို့ရှိရင်ပျက်စီးတယ်သေးတယ်ဇာတိဖြင့်သရမရဏဆိုတာရှိတယ်ဒါကြောင့်ဘယ်ဘဝမှာငါဖျားကောင်းတယ်လို့မချီးမွမ်းဘူးလို့မြတ်စွာဘုရားဘဝေဝံဘယဒိဋ္ဌဝါငါငါသည်ဘဝေဘဝ၌ဘယံเจ้าမွယ်ပဲဘွေကိုဒိဋ္ဌဝါမြင်သောကြောင့်၎င်း ဘဝတွေကြောက်စရာပေးတယ်မြင်ပါတယ်အပယ်လေးပါးဘဝတွေဆိုတော့ရောက်စီအကောင်းဆုံးပုံလေပယ်လေးပါးရောက်တဲ့တိကစပြီးဒုက္ခဖြစ်တာပဲငရဲရောက်တဲ့ဆိုမိဘုံနဲ့ခုံကြတယ်လို့ဒုက္ခရောက်တော့တာပဲဒိဋ္ဌာဖြစ်တယ်ဆိုရင်လည်းအဲ့ဒီဖြစ်တဲ့အချိန်ကစပြီးတော့ငါငါပြက်ပြက်ဒုက္ခတွေရောက်တော့อืมတိရစ္ဆာန်ဖြစ်လို့ရှိရင်လည်းတိရစ္ဆာန်ဘဝမှာ ရှိပရိသေတွေကစပြီးတော့လည်းဆင်းရဲတာမရှိအောင်မွေးဖွားလာလည်းပဲဒိဋ္ဌာန်နေဆင်းရဲကြကြပါတယ်ဆိုကြရင်နေရာနေရာတွေကပတ်ဖြတ်ပြီးတော့စားကြကုသတဝါတွေကုသတဝါချင်းချင်းနေရာနေရာစားကြရေသတ္တဝါတွေရေသတ္တဝါချင်းနေရာနေရာစားကြဒီထဲမှာလူတွေကနေပြီးကိုယ်ရောရေရောသတ္တဝါတွေလိုက်ဖမ်းပြီးတော့စားကြအဲဒုက္ခတွေရောက်ကြကြပါတယ်သနာကြမနာကောင်းပါလေလို့အဲဒါဘဝကြောက်เสียကောင်းမှု လူဘဝဖြစ်လာကြပြီဆိုရင်လည်းသာမကောင်းအကြောင်းမလာလို့ရှိရင်ဖြင့်စာရိတ်တော်ရင်နေထိုင်ရင်အမှန်ဒုက္ခရောက်ပါတယ်။နောက်ပြီးတော့မကြမ်းမှာယောဂဝေဒနာတွေဖြစ်ဒုက္ခတွေအများများဒီဘေးရန်တွေကလည်းအများကြီးရှိပါတယ်လူဘဝဆိုတော့ကြောက်ချက်တော့။နောက်ပြီးတော့ပြည်စုံချမ်းသာနေတဲ့ပုဂ္ဂိုလ်တွေဆိုပြန်လည်းပဲအဲ့ဒီပုဂ္ဂိုလ်တွေမှာလည်းစိတ်ပြည့်စရာစိဉ္ညစ်စရာတွေကရှိတာပဲ။အဲမကြည့်ဘူးမဟုတ်ဘူး။ မကြောက်မနာကြောက်မှုတွေသွားလဲရှိတာဒုက္ခတွေရှိတာနောက်ဆုံးတစ်နေ့ကြလို့ရှိရင် လူဘဝလည်းသိရတယ်လားမကြောက်ဘူးအသက်ကလည်းရှိတာမဟုတ်နာပြည်လောကတွေမှာလည်းပဲချမ်းသာတယ်ကောင်းတယ်ဆိုရင်လည်းသူအထိုက်လျောက်တော့ကောင်းတာပေါ့လေဒါပဲပဲလို့နောက်ဆုံးတစ်နေ့ကျသူတို့လည်းသိကြပြန်ပါပဲသိရင်မြင့်ပဲရောက်မယ်ဆိုတာမပြောနိုင်ဘူးဇမဘဝတွေတက်ရှိလို့ကောင်းတယ်ဆိုရင်နောက်ဆုံးကြပဲရောက်မယ်ဆိုတာမပြောနိုင်ဘူးသိသွားလို့ချင်းပြန်အဲဒါ ဘဝေဘဝ၌ဗျာကြောက်ပွဲပဲကိုဒိဋ္ဌဝါမြင်သောကြောင့်၎င်းဘဝတွေဟာအကုန်လုံးကြောက်เสียကြီးတယ်ပဲอืมဟိုချင်းသိချင်းကအမြဲရှိတယ်သိပြီးသနောက်ပဲရောက်မယ်ဆိုတော့မသိမချဘူးအဲဘဝမှာကြောက်เสียကောင်းတယ်ဝေဝါဟံဗျာဒိဋ္ဌဝါဘဝင်းစဝိဝေသီနာဝိဝေသီနာဘဝကင်းရာကိုရှာမိတော့ပညာရှိပုဂ္ဂိုလ်တို့ဤဘဝင်းစ ဘဝ၌ထက္ကာထက္ကာဖြစ်ခြင်းကိုလည်းကောင်းဒိဋ္ဌဝမြင်သောကြောင့်တချို့ပညာရှိတွေကဘဝလုကင်းအောင်လို့အထောက်ကြပါတယ်တရားတွေကြိုးစားအထောက်ကြဘဝညုံမုံဒီဘဝလုံးမြောက်အောင်ဆိုပြီးဘဝလုံးမြောက်တဲ့တရားဆရာကြသူတို့လည်းဘဝထဲပြန်ပြန်ကြနေကြတယ်အဲ့ဒါတွေလည်းငါဘုရားတွေ့တယ်သာသနာ့ပညာရှိတွေ ဘဝလုံပြီးအောင်ဆိုပြီးတော့ဇာဇာနေပွားများကြဓမ္မပြည်ရောက်ဘဝရဲရောက်နေတာပဲဘဝကင်းတယ်ဆိုအောင်မေဘဝရဲပြန်ရောက်ခန္ဓာကနတ်ပြည်တွေကောင်းလာပြီးသင်ပြီးတော့နတ်ပြည်လောက်တောင်းလာပြီးကုသိုလ်ကောင်းမှုတွေပြုနတ်ပြည်ရောက်ဒါလည်းဘဝရဲရောက်နေတာပဲအဲနီလာမမမဲနဲ့ကောင်းရရအောင်ဆိုပြီးတော့လှုပ်တာတွေရှိပါသေးတယ်တချို့

ဘဝ၌သာလင်ကြာရောက်ရခြင်းကို၎င်းဒိဋ္ဌာမြင်သောကြောင့်ဘောနာဘိဝရိကိဉ္စီကိဉ္စီတေယောသောကုသောဘဝဘဝသောဟာငါသည်နာဘိဝရိမချီးမွမ်းသည်ဘယ်ဘဝကောင်းပါသလဲငါဗျာမချီးမွမ်းမှုတဲ့နန္ဒေဣသဘဝ၌နှစ်သက်တွေ့တာပါရသောအနန္တိရာဂတရားကိုလည်းနာဥပါရိယမစွဲလာမမိပါသည်အဲဒီနန္ဒီရာဂဆိုတဲ့ခု ဒီပုဒ်ထဲမှာပါတဲ့ဟောတယ်ဗောမိတ်ဆွေရံလို့ပေါ့တယ်မိညာရံပဲဒါဆွဲချက်ကြောင့်သင်္နာနေတာကသီနာနေတာကလည်းပဲငါဗျာမဆွဲရဘူးနိနာသီနာနေတာကနေပြီးတော့ဘဝတွေကိုသာယာတယ်လူဘဝသာယာတယ်နတ်ဘဝသာယာတယ်အာယု၅ပါးတွေသာယာတယ်อืมအဲဒီအာယု၅ပါးတွေခံစားနေရတဲ့သဘောကျတယ်သာယာတယ်ဒီနာနီယာမကောင်းဘူးတဲ့သူရှိနေလို့ဘဝတွေဖြစ်ရတယ်ပြီးတော့ သူ့ကိုလည်းပဲငါဗျာမစွဲလာဘူးလက်မခံဘူးပေါ့သတိကသာလေးညှို့ပါတယ်ဒါကြီးညှို့တဲ့တော်ကောင်းတဲ့သတိကသာလေးရတယ်ဘဝေဝံဗျာဒိတဝါဘဝင်စဝိဝေတိနံဘဝနာဘိဝရိကိဉ္စီနန္ဒိသနာဥပါရိယိမြတ်စွာဘုရားတကိုးနဲ့ကြွယ်ပြီးတော့အပန်းနဲ့အပန်းလွှင့် ငုံမို့တရားကွယ်တော့သူတို့ရှားမတွေ့ဘူးမတွေ့တော့အမှန်တော့ဝေးလာတဲ့နေရာတခြားသွားနေတာထင်ပါရဲ့လို့အောင်းမြင်လို့ဘုရားဒီနားတွေပဲရှိတယ်မင်းတို့မမြင်လို့ငါတို့ကိုယ်နဲ့ကွယ်ထားတယ်အဲ့ဒါပြီးအောင်မြတ်စွာဘုရားဒီကရာလေးနဲ့ကျိုးလိုက်တာကိုကျိုးလိုက်တော့အမှန်တော့ကြားတယ်ဒီနားတွေရှိနေတာပဲတို့မမြင်ဘူးအမှန်တော့တကိုးကြည့်တာပဲလို့အဲ့ဒီမှာသူတို့သိကြတယ်အဲ့ဒီမှာအဲ့ဒီကရာထဲမှာလူရင်းကတော့ ဘဝင်စာဝိဝေသီနာဝိဝေသီနာဘဝကင်းရာကိုရှာမိသောပညာရှိသူတော်ကောင်းတို့၏ဘဝင်စာဘဝ၌သာလျှင်ထက္ကထက္ကကြာရောက်ပြီးဖြစ်ရခြင်းကိုလွန်သိသွားမြင်သောကြောင့်ဘဝကင်းခြင်းလို့ဘဝကင်းရာရှာကြပေမဲ့သူတော်ကောင်းတရားတွေကျင့်ကြပေမဲ့ဘဝလည်းပြန်ရောက်နေတယ်အဲ့ဒါတွေလည်းတွေ့ရတယ်ဒါဟိုဘက်ကမသွားဘဲနဲ့ဒီဘက်ကပြန်ရောက်နေတာဟိုဘက်ကသွားရအောင်လို့လည်းလုပ်လို့ပဲသားအဲနီလာကမမှန်တော့ဒီဘက်ကပြန်ရောက် ဘုရားဘာသာထဲမှာတောင်မှနီလာမကြပဲနဲ့တရားတွေအားထုတ်ရင်ဒီလိုနေမှာပဲနီလာမကြပဲနဲ့อืมတရားတွေအားထုတ်တရားတွေဆိုတာအမျိုးမျိုးတရားသမားတွေအမျိုးမျိုးဟောကြတော့မျိုးမျိုးအားထုတ်ကြသူနည်းနဲ့သူပေါ်တယ်သူကလည်းသူတော့လည်းပဲသူဆရာနဲ့သူတွေပြီးနေတော့အမှန်တရားသဘောကျပြီးတော့နေကြတာပါပဲသူ့တိုင်ဝန်းနဲ့သူသဘောကျနေတာအဲ့ဒါတွေနီလာကမမှန်ခဲ့လို့ရှိရင်ဒီလိုနေမှာပဲလို့ဆိုတာ အဲကြိုးစားအထုတ်တော့ပြီးရောက်မှာမဟုတ်ဘူးအဲဒါကြောင့်ကိုယ်ပဲကမ်းသွားတဲ့ပုဂ္ဂိုလ်ကနဲတယ်ဒီပဲကမ်းပြန်ပြန်လာတဲ့ပုဂ္ဂိုလ်တွေကများတယ်မြတ်စွာဘုရားဟောတာအဘဂတိမနုဿေတုယေဇနာပါရဂာမိနောအထာယဣတရာပဇာတိရမေဝအနုရာဝတိယေဇနာခြင်းပုဂ္ဂိုလ်တို့သည်တိရဂာမိနောဟောမဘကံတို့ ပါရဂါမင်းတော့ဘုမာဝေကံတို့သွားလေရှိကုန်၏အဲပါရဂါမင်းတော့ဘုမာဝေကံတို့သွားလေရှိကုန်၏ဒေသနာတော်ဘုမာဝေကံတို့သွားကြတော့ပုဂ္ဂိုလ်တို့ဒီမနုဿေသူလူတို့နဲ့အဘကာနဲလာစွာကုန်၏လူတို့ဆိုမဲ့တတ္တဝါတွေအကုန်လုံးပါပဲနတ်တရားပြမာတွေရောဘုဗကံသွားတဲ့ပုဂ္ဂိုလ်ကနဲတယ်ဘာတွေကများတယ်အထဆင်အပြင်တော်က ဣဒရာဣမာရဝသောအယံပဇာဣတတဝါပေါင်းမိတိရာမေဝဣမာဝေကံတို့သာလေနုဒဝေတိပြေဝင်နုဒဝေတိအစဉ်လိုက်လျက်ပြေဝင်လျက်ရှိကြတော့ဤဒီဘကမပြပြမိသားနေကြဒီဘကမယူကဒီဘကလှုပ်တော့မလှုပ်ပါဘူးအခုတရားအာမထုတ်တဲ့ပုဂ္ဂိုလ်တွေဒီဘကကမလှုပ်တဲ့ပုဂ္ဂိုလ်တွေပဲသူတို့ကတော့ ဒီအာထုံနေတဲ့စိတ်ဆန္ဒမရှိတဲ့ပုဂ္ဂိုလ်တွေဒီဘက်ကမှမလှုပ်တချို့သာဝေဘုသူဒ္ဓတွေတော့ရှိတယ်ပြောတာဟောတာပဲအဲဒီသာဝေဘုသူဒ္ဓတွေရှိပြီးပြောဖို့ဟောဖို့ရပဲသူတို့စိတ်ဆန္ဒရှိနေတာအာထုကိုရစိတ်မဝင်စားဘူးအဲဒီဘက်ကမှသူတို့သဘောကျနေတဲ့ပုဂ္ဂိုလ်တွေပဲဗျာသူတို့ပြောတော့ဟိုဘက်ကပြောတယ်ပြောတာကတော့နိဗ္ဗာန်အကြောင်းတွေကိုအာကြီးပြောတယ်နိဗ္ဗာန်ရောက်ဖို့နိဗ္ဗာန်အကြောင်းတွေသူတို့ပြောတယ်ဟောတယ်တိုက်တွန်းတယ် ကိုကိုယ်တိုင်ကတော့နေပါရောက်တဲ့တရားသူအာထုတ်သလားဆိုသူလည်းအာထုတ်တာလည်းမဟုတ်ဘူးတိတိရောက်လည်းအာမထုတ်ဘူးဟောပြောနေတာနဲ့သူကသာပြီးနေတာအဲဒီလိုပုဂ္ဂိုလ်တွေလည်းရှိပါတယ်အဲဒါကြောင့်ညဇာပြားကိုဟောတဲ့ဒေသနာတော်ကတော်တော်သဘာဝကြပါတယ်ကိုဘကသွားတဲ့ပုဂ္ဂိုလ်ကနေသည်ဒီဘကနေတဲ့ပုဂ္ဂိုလ်ကများသည်ဟိုဘကရဲ့လို့သွားမယ်လို့သုတ်လိုက်ပြီမယ်လို့တော်တော်ကြာဒီဘကပြန်လာတယ်။ဘာနဲ့တူလို့ဆိုလို့ရှိရင် ဟိုဘက်ကငါရေကူးလိုက်ဦးမှာပဲဆိုပြီးကူးလိုက်တော့တော့ကြတော့မောတာနဲ့ဒီဘက်ကပြန်လာတာနဲ့လည်းတူတာပေါ့။အာရေစည်းကြောင်းတွေဒီစည်းတန်တာနဲ့ကြောက်တာနဲ့လည်းပြန်လာတာလည်းရှိမှာပေါ့လေ။အာဟိုဘက်ဝေးကြည့်တာငါမသွားနိုင်ဘူးမပြန်နိုင်ဘူးသေလိမ့်မယ်ငါဆိုပြီးတော့အဲကိုမူလဘက်ကပြန်လာတဲ့ပုဂ္ဂိုလ်ဒီလိုလည်းရှိပါလိမ့်မယ်။ဟွန်းအဲဒီတော့နိဗ္ဗာန်ဆိုတဲ့ဟိုဘက်ကသွားတဲ့ပုဂ္ဂိုလ်နဲ့ဒီဘက်ကမှနေတဲ့ပုဂ္ဂိုလ်ကများသည် ကြီးအခုဒီမှာတရားနာကြတယ်တရားထုတ်ကြတယ်ဆိုတဲ့ပုဂ္ဂိုလ်တွေဟိုဘက်ကသွားမဲ့ပုဂ္ဂိုလ်တွေပဲဟိုဘက်ကသွားဝေးရကျိုးစားနေကြအဲဟိုဘက်ကသွားဝေးရတယ်ကျိုးစားနေကြတာဆိုတော့တော်နေရကြပါတယ်ဥပါဒနဲ့ခန္ဓာ၅ပါးဆိုတဲ့သက်ကာယကဒီဘက်ကံဥပါဒနဲ့ခန္ဓာ၅ပါးငြိမ့်တဲ့နိဗ္ဗာန်ဆိုတာကဟိုဘက်ကံ အခုဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေဟာသွားကြောက်ပါကခြေတိုင်းခြေတိုင်းယုံနာနေရှုနေရတာဘာတွေတော့ဥပါဒณะခန္ဓာ၅ပါးတွေပဲသက်ကာယခေါ်တယ်ဒီဘက်ကံတရားတွေပဲဒီဘက်ကံတရားပဲရှုရတယ်ဟိုဘက်ကံတရားလည်းရှုလို့မရှိဘူးဒီဘက်ကံတရားပဲရှုရပါတယ်ဝိပဿနာရှုလို့ရှိရင်ဘာရှုရလဲဆိုဥပါဒณะခန္ဓာ၅ပါးရှုရတယ်တဲ့ဒီဘက်ကံတရားပဲရှုရတယ်နိဗ္ဗာန်မရှုရဘူးအကျိုးဘုသူတော်မရှိလို့နားမလည်တဲ့ပုဂ္ဂိုလ်တွေက နိဗ္ဗာန်အာရုံပြုပြီးတော့တရားအထုတ်နေပြီတဲ့အဲ့ဒါလူနားမလည်တဲ့ပုဂ္ဂိုလ်နဲ့ဒီဒီတွင်တာပဲဒါပေမဲ့လို့သူ့လောက်နားမလည်တဲ့ပုဂ္ဂိုလ်တွေကသိတာကိုသူ့တဲ့ပါဠိညံ့တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကလည်းအဲ့ဒီဥစ္စာအကောင်းမှနိဗ္ဗာန်အာရုံပြုပြီးတော့တရားအထုတ်တာကောင်းတယ်လို့မှတ်မာနိဗ္ဗာန်အာရုံပြုပြီးတရားထုတ်လို့မဖြစ်ဘူးအဲသမထဆိုရင်လည်း သမာဓိအာယုန်တွေရှိတယ်သမထကမ္မထာနေရတာအားထုတ်ရတယ်ဝိပဿနာဆိုလို့ရှိရင်လည်းဥပါဒနဲ့ခန္ဓာ၅ပါးရှိရတယ်ခန္ဓာ၅ပါးတရားတွေရှိရတယ်ခန္ဓာ၅ပါးတရားတွေကဘယ်မှာရှိတာလဲဆိုတော့6ပါးမှာရှိတယ်ဟိုစာအုပ်ထဲကျမ်းဂန်တွေကပြတဲ့အဲယုံ28ခုလို့အဲလောကိစေဧကပိတိသေရသိဒွေပညာသားဒီလိုဟာတွေမဟုတ်ဘူးဒါတွေကနာမည်တွေဒါတွေကဟိုမှားရပါအောင်လို့

သိကုစဉ်းစားကြံနေတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းယုံနာနေမပြတ်လိုက်ပြီးတော့ရှုနေရအဲဒီလိုရှုနေတော့ဘာတွေသိနေတော့ဆိုရင်ဥပါဒณะခန္ဓာ၅ပါးတရားတွေကိုသိတာပဲဥပါဒณะခန္ဓာ၅ပါးတရားတွေဆိုဟိုဘက်ကံလားဒီဘက်ကံလားဆိုဒီဘက်ကံမှာပဲဟိုဘက်ကံမဟုတ်အဲဒီဘက်ကံတရားတွေကိုပဲအစဉ်တိုင်းရှုလို့ ဝိပဿနာဉာဏ်နဲ့အစဉ်တိုင်းကျက်ပြီးတော့နောက်ဆုံးကျရင်ဟိုဘက်ကရောက်သွားတယ်ဖြစ်ဖြစ်တဲ့ယုံနာနဲ့ရှင်ရှင်ရှင်နဲ့တခါတည်းဖြစ်ဖြစ်တဲ့ယုံနာနဲ့လုံးဝစိတ်တုံငြိမ့်နေတဲ့ဟိုဘက်ကပြုတ်ကနေရောက်သွားတာကိုယ့်အကိုရောက်ချင်းလို့ခုံမှုတော့မရဘူးဝိပဿနာဉာဏ်အစဉ်တိုင်းတည်းပြီးသူ့အချိန်ကြတဲ့ခါကျမှရောက်တာပဲလို့ဆိုတာဘယ်သူမှမရှိလို့တော့မပြောဘူးအဲဒီဥပါဒณะခန္ဓာ၅ပါးတရားတွေဟူသော သက်ကာယဒီလကံတရားတွေကိုရှုသောအခြင်းနောက်ဆုံးကြရင်ဒီလကံတရားတွေလုံးဝစိတ်လုံးငြိမ့်တဲ့သဘောကိုတွေ့လို့ရှိရင်အဲ့ဒါဘုဘကံပဲဘုဘကံပဲအဲ့ဒီဘုဘကံမှာဖြစ်ပြတဲ့ယုံနာသင်္ခါရတွေမရှိဘူး။ဒါကြောင့်နိဗ္ဗာန်ဟာပါတိလက္ခဏာ ငြိမ်းအေးခြင်းလက္ခဏာရှိသည်တဲ့ပန္တိပန္တိဆိုတာပါဠိလိုပမနငြိမ်းခြင်းပန္တိငြိမ်းခြင်းငြိမ်းတာပါပဲအဲငြိမ်းတာဟာနိဗ္ဗာန်ပဲနိဗ္ဗာန်ဤလက္ခဏာဆိုတာနိဗ္ဗာန်ပါပဲလက္ခဏာဆိုတာနိဗ္ဗာန်ပဲယုတ်ဤလက္ခဏာဆိုတာယုတ်ပဲနာဤလက္ခဏာဆိုတာနာနိဗ္ဗာန်ဤလက္ခဏာဆိုတာနိဗ္ဗာန်ပဲ ထဝီဓာဤလက္ခဏာဆိုလို့ရှိရင်ပထဝီဓာပဲအာဘောဓာဤလက္ခဏာဆိုအာဘောဓာပဲဒီလိုလက္ခဏာသဘောတရားလေးအထေကိုလေးတွေကိုလက္ခဏာလို့ခေါ်တဲ့ဉာဏ်ကနေပန္တိလက္ခဏာငြိမ်းခြင်းလက္ခဏာဆိုတာနိဗ္ဗာန်ပဲငြိမ်းတာလက္ခဏာနိဗ္ဗာန်ဘာတွေငြိမ်းတော့ဆိုရင်ဆင်းရဲတွေငြိမ်းတယ်ဒုက္ခသစ္စာတရားဆင်းရဲတွေငြိမ်းဒုက္ခသစ္စာတရားတွေကဘယ်သူတွေလို့ဒီသက်ကာယခေါ်တဲ့ဥပါဒနာခန္ဓာ၅ပါးတရားတွေပဲ

ဥပါရဏခန္ဓာ၅ပါးပင်ဖြစ်သည်ဥပါရဏခန္ဓာ၅ပါးပင်ဖြစ်သည်ဒုက္ခသစ္စာပဲဟာလေဒုက္ခသစ္စာပဲဟာလေဥပါရဏခန္ဓာ၅ပါးပင်ဖြစ်သည်ဥပါရဏခန္ဓာ၅ပါးပင်ဖြစ်သည်ဒုက္ခသစ္စာပဲဟာလေဒုက္ခသစ္စာပဲဟာလေဥပါရဏခန္ဓာ၅ပါးပင်ဖြစ်သည်ဥပါရဏခန္ဓာ ဒုက္ခ

မြင်သိတာကနာဥပါဒณခန္ဓာဒီနာဥပါဒณခန္ဓာမှာခန္ဓာ၄ပါးပါနာခန္ဓာ၄ပါးမြင်သိတဲ့သဘောကဝိညာဉ်ဥပါဒณခန္ဓာမြင်ရတဲ့အာယုံကောင်းဆိုးကိုခံစားတာကမြင်ပြီးတော့ကောင်းသွားမကောင်းသွားရင်ခံစားတဲ့သဘောရှိတယ်ဝေဒနာဥပါဒณခန္ဓာမြင်ရတဲ့အာယုံမှတ်သားတာကပညာဥပါဒณခန္ဓာမြင်အောင်လို့စူးစိုက်မှုနှလုံးသွင်းမှုသဘောက သင်္ခါရဥပါဒနဲ့ခန္ဓာတရားဥပါဒခန္ဓာ၅ပါးဒီမှာခန္ဓာ၄ပါးဒီမှာပါနာခန္ဓာ၄ပါးအဲဒီတော့မြင်နိုင်မြင်နိုင်ဟာဥပါဒနဲ့ခန္ဓာ၅ပါးပဲဒီတရားတွေကိုရှုရတာဝိပဿနာရှုရဆိုတာတရားရှားကြံပြီးရှုရတာမဟုတ်ဘူးကိုယ်အနာရှိနေတဲ့တရားတွေရှုရတယ်မြင်နိုင်မြင်နိုင်ဥပါဒနဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေရှုရသည် ဒုက္ခံအရိယသစ္စာပရိနိယံဒုက္ခံအရိယသစ္စာအရိယတော်သိမြင်သောဒုက္ခသစ္စာတရားကိုပရိနိယံပိုင်းခြား၍သိရ၏ဒုက္ခအရိယသစ္စာတရားပိုင်းခြားသိရမယ်ဝိပဿနာရှုပြီးတော့ပိုင်းခြားတယ်မြင်တိုင်းမြင်တိုင်းမြင်တိုင်းမှာတရားရှိတဲ့တရားတွေကိုရှုမှတ်ပြီးတော့ပိုင်းခြားသိတယ်မြင်တဲ့သဘောလေးဘယ်လိုဖြစ်သွားတယ်ဆိုတာကိုသိရတယ်မရှုဘဲနဲ့ဘယ်သိမလဲတွေးရုံနဲ့မသိဘူးမြင်တိုင်းမြင်တိုင်းလိုက်ပြီးတော့ရှုနေမှနေမှသိတယ် ပြီးတော့မြင်တိုင်းမြင်တိုင်းရှုပြီးတော့ဖြစ်ပြသွားတာလေးတွေတွေ့ရဖြစ်ပြသွားတာတွေ့တော့မမြဲဘူးဆိုတာကိုယ်ပိုင်ညာနဲ့သိရဖြစ်ပြနေတော့မမြဲလို့ဆင်းရဲပဲဆိုတာကိုယ်ပိုင်ညာနဲ့သိရပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားမျှပဲဆိုကိုယ်ပိုင်ညာနဲ့သိရအဲဒါဝိပဿနာဉာဏ်ရင့်လေလေအပြီးအပြီးရှင်းလေလေပဲအဲကျူတိုင်းကျူတိုင်းကရှုရတဲ့အာယုံလေးကဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားမမြဲတဲ့တရားပဲမမြဲတော့ဆင်းရဲပဲဘာမှနှိမ့်သက်သားစရာအာကိုစရာမရှိဘူး သူသဘောတဲ့သူကသူဖြစ်ပြနေနာတာတရားတွေပဲလို့ကျွင်းရှင်သဘောကြပြီးသိတာအဲဒါသဘောတရားအချင်းလည်းပိုင်းခြားပြီးတော့သိသွားတယ်အနိစ္စလက္ခဏာအချင်းပိုင်းခြားပြီးတယ်ဒုက္ခလက္ခဏာအချင်းပိုင်းခြားပြီးတယ်အနာတလက္ခဏာအချင်းပိုင်းခြားပြီးတယ်ဖြစ်မှုပြမှုဥရိယပြနဲ့လည်းပိုင်းခြားပြီးတော့သိတယ်အဲဒီလိုပိုင်းခြားပြီးရမှာဒုက္ခံရိယသစ္စာအရိယာတို့သိရသောဆင်းရဲစေမှန်ဒုက္ခသစ္စာတရားကိုပရိနိယံပိုင်းခြား၍သိရ၏

ကြားရမှာလည်းဥပါဒณะခန္ဓာ၅ပါးပဲနာမှာလည်းဥပါဒณะခန္ဓာ၅ပါးသာတိတာဥပါဒณะခန္ဓာ၅ပါးဒုတိတာဥပါဒณะခန္ဓာ၅ပါးကိုယ်တာဥပါဒณะခန္ဓာ၅ပါးသံတာဥပါဒณะခန္ဓာ၅ပါးအဲခြေလမ်းသွားတဲ့ခါကလည်းကြွတာဥပါဒณะခန္ဓာ၅ပါးလမ်းတာဥပါဒณะခန္ဓာ၅ပါးစသည်ဖြင့်အကုန်လုံးကိုယ်မူရတဲ့ဒီတိုင်းဒီတိုင်းဟာဥပါဒณะခန္ဓာ၅ပါးတွေပဲဒါတွေရှိနေရတယ်။ဘောင်းတာလည်းဥပါဒณะခန္ဓာ၅ပါးပိန်တာလည်းဥပါဒณะခန္ဓာ၅ပါးပဲ။အဲဘောင်းတယ်လာတော့ တောင်းတဲ့လှုပ်ရှားတဲ့သဘောကဝါယောဓာဒါယုတ်တရားယုတ်ပါရဏခန္ဓာပဲအဲဒီမှာရှုမှုသိမှုဆိုတာတွေကသူကအနံခန္ဓာတွေပဲ။ကောင်းတယ်လို့ရှုလိုက်တဲ့အခါကျူးပြီးတာတွေကအနံခန္ဓာတွေ။နံခန္ဓာလေးပါပါတယ်။အဲဒီတော့မတိုင်းမတိုင်းအယုတ်ခန္ဓာနဲ့နံခန္ဓာနဲ့သူကတွဲခြင်းမှတွေ့ရတယ်

အဲဒီဒုက္ခသစ္စာတရားတွေဒီဒုက္ခသစ္စာတရားတွေငြိမ်းတာပဲနိဗ္ဗာန်ကပါဠိလက္ခဏာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ဤပါဠိလက္ခဏာငြိမ်းခြင်းလက္ခဏာရှိငြိမ်းတာဟာငြိမ်းတာဟာနိဗ္ဗာန်ပဲဒါတော့မာရဲမာရဲနဲ့ဖြစ်ပြတဲ့ယုံနာတွေဝိပါဒနာရှုနေတဲ့ ဝိပဿနာရှုသိနေတဲ့နာနေရောပဲယုံနာတရားတွေတခါလဲရှင်းမှုပြမှုတွေလုံးဝစိတ်သုံးငြိမ်းတဲ့သဘောကိုတွေ့ပါတယ်။နေပါလား။နိဗ္ဗာန်ငြိမ်းခြင်းသဘောကိုတွေ့တာပဲ။သန္တိငြိမ်းတယ်ဆိုတာတွေ့တယ်။သန္တိလက္ခဏာနိဗ္ဗာန်နံယုံနာဖြစ်ပြပြက်လျက်ငြိမ်းပြီလို့ဆောင်းပါပေးတာ။ဖြစ်ပြတဲ့ယုံနာတွေအကုန်လုံးအစဉ်ပြတ်ပြီးတော့ငြိမ်းသွားတယ်ဒါ ဒါဟာနိဗ္ဗာန်ပဲနိရောဓသစ္စာပဲဒါဟိုဘကမယ်ဟိုဘကရောက်ရမှာဒီလိုရောက်ရမှာယုံနာဖြစ်ပြပြက်လျက်ငြိမ့်သည်အစ္စုတိရပါအရွေလျောခြင်းသိခြင်းပြခြင်းသဘောမရှိဘူးယုံနာတရားတွေကတော့ဖြစ်ပြီးရင်ပြောရမှာကိုယုံနာငြိမ့်တဲ့တရားကတော့ငြိမ့်တာကိုငြိမ့်တာဆိုတော့ထငြိမ့်ကြမရှိဘူးငြိမ့်တာကတော့ပေါ်တဲ့သဘောမဟုတ်တော့ပြက်ပြက်တဲ့သဘောမရှိဘူးဒါကြောင့်

ပုံသဏ္ဍာန်အထေရနမိတ်တွေရှိတယ်ယုတ်ကအထူးသဖြင့်အထေရနမိတ်တွေရတာပေါ့ယုတ်ဆိုတာကတော့ယုတ်ဆိုတာကတော့သူကအထေဝုထုတွေနဲ့သင်ကြားတွေ့နေရတာကိုအထေဝုထုတွေနဲ့ကိုယ်ကိုယ်ထဲမှာလည်းပဲသဘင်ဆိုလည်းအထေဝုထုနဲ့တွေ့ရတာပဲမွေးညင်းဆိုလည်းအထေဝုထုနဲ့တွေ့ရတာခြေသေးတဲ့သေးတွေသွားအရင်အသားအကျော်အယိုးစသည်ဖြင့်အထေဝုထုနဲ့တွေ့ရတာဒါတွေအကုန်လုံးပေါင်းစားလိုက်တဲ့အခါမှာအဲလက်သဏ္ဍာန်ခြေသဏ္ဍာန်ကောင်းသဏ္ဍာန်ကိုယ်သဏ္ဍာန်စသည်ဖြင့်အထေဝုထုကြီးနေနဲ့သင်ကြားတွေ့နေရတယ် အဲဒါယုတ်တရားတွေကထေဝရုနဲ့တူရပုံသဏ္ဍာန်အထေတရားတွေရှိတယ်။နန္တရားမှာတော့အဲဒီလိုအထေတရားတွေမရှိဘူး။ဒါပဲမဲ့လို့ဖြစ်ပြနေတဲ့နန္တရားတွေမှာစိတ်စေတသိက်နန္တရားတွေမှာတော့ထိုက်လျောက်သူကလည်းပုံသဏ္ဍာန်နမိတ်ရှိတယ်သူကလည်းဖြစ်ပြီးပြည့်တဲ့သဘောလေးဆိုတော့ဘယ်လိုဟာလေးပဲလို့ပြောလို့ရတယ်။ဘာလေးနဲ့တူတယ်ဘယ်နှဟာလေးပဲဆိုပြောလို့ရတယ်။ စိတ်ကလေးဆိုရင်စိတ်ကလေးပဲနဲ့နေတော့ဟာစိတ်ကလေးကဟိုရောက်သည်ရောက်ဟိုသိသည်ပြီးသိနေတဲ့သဘောလေးပဲသူကပြောလို့ရတယ်သူကအကောင်လေးလို့အရှင်လေးလို့ထင်ရတယ်ဝေဒနာခံစားနေတာလေးကဘယ်နဲ့နေတော့ဆိုရင်အဲဒီခံစားနေတာလေးလည်းဒုက္ခဝေဒနာဒုက္ခဝေဒနာလိုက်နာရင်နာတာပဲအဲကောင်းရင်လည်းဒုက္ခဝေဒနာလည်းကောင်းရင်ကောင်းတာပဲအဲဒေါမနတာဝေဒနာနှလုံးမသာမှုဆိုရင်လည်းစိတ်ပြည့်စိတ်ညစ်တာသူဖြစ်တဲ့အတိုင်းလေးသူကပြောလို့ပြလို့ရတယ် ဘောမနာတာဝေဒနာဝမ်းမြောက်ဝမ်းသာမှုကလည်းသူပြောလို့ရတာပဲလို့အဲဒီနိဗ္ဗာန်ကအဲဒီလိုအထေဝတ္ထုရှိတဲ့သဘောမဟုတ်ဘူးတဲ့ပုံသဏ္ဍာန်အထေတည်းအထေတရားဆရာလို့မရဘူးနိဗ္ဗာန်သိမြင်ပြီးရဲ့အရိယာပုဂ္ဂိုလ်တွေမေခနာကလည်းသိကြတယ်ဘလားသမပါနဲ့ဖိုးဝင်စားပြီးတော့လည်းဒီငြိမ်းတဲ့သဘောသွားသွားပြီးတော့တွေ့နေတယ်အကျိုးနာရီပိုင်းနဲ့အကြာကြီးတဲ့နေတယ်ဒါပေမဲ့လို့အဲ့ဒီနိဗ္ဗာန်ဘယ်နဲ့နေတော့ ကိုဝင်စားနေတော့မှတွေ့ရတဲ့ငြိမ့်နေတဲ့သဘောကဘယ်နဲ့နေတော့ပြောလို့ရှိရင်ဘယ်နဲ့နေတယ်လို့မှပြောလို့မဖြစ်ဘူးသို့သာတော့ငြိမ့်နေတဲ့သဘောပဲသူကဒါကြောင့်ဗန္ထာနမိတ်ကင်းစိတ်ထင်သည်အစုတိရသာအဲဒီဥစ္စာဟိုဘက်ကမယ်ဟိုဘက်ကဆိုတာသူကဟိုဘက်ကဒီဘက်ကကယုံနာသင်္ခါရတွေဖြစ်ပြနေတာဟိုဘက်ကကယုံနာသင်္ခါရတွေငြိမ့်တာ အဲဒါအဲဒီဟိုဘက်ကန်းကိုရောက်အောင်လို့သူသွားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေဟိုဘက်ကန်းမရောက်မချင်းရချင်းရောက်အောင်သွားကိုယ့်အကူမဟုတ်ဘဲနဲ့ရောက်လာလို့လည်းမရှိဘူးမျိုးသားမရှိဘူးဟိုဘက်နဲ့ရောက်လာရင်လည်းဘာမှလက်တာမမရှိပါဘူးလကားပါပဲသူကပြီးတော့ကမ္မနာဆရာတွေကလည်းမေးကြည့်ရင်သူကသိနေတယ်သူက တချို့မရောက်တဲ့မဲ့လည်းရောက်လာတယ်ရှိသေးတယ်ဟိုမှာစကနာမယုတ်ပါသိတာနာယုတ်တော့မကွယ်သေးဘူးတကယ်တည်းမှသူကသူများပြောတာကြားတာနဲ့အဲဒီလိုဟာရောက်ရောက်တဲ့ပုံတွေပြောတာချင်းဒါကသူကရည်ရဖြစ်နေတယ်ဆိုတာဘာမှမဟုတ်ဘူးတကယ်ရောက်မှဖြစ်တာအစဉ်တိုင်းတည်းရတာသူကယုံနာသင်္ခါရဝိပဿနာဉာဏ်နဲ့ယုံနာသင်္ခါရသိပြီးတက်တာကသူအစဉ်တိုင်းတက်တာခုံးကြော်ပြီးတက်လို့လည်းဖြစ်တာမဟုတ်ဘူး အဲဒီဟိုဘက်ကန်းကိုရောက်အောင်သွားရမယ်ဟိုဘက်ကန်းရောက်အောင်သွားတဲ့ပုဂ္ဂိုလ်ကနည်းသည်တဲ့ဒီဘက်ကန်းလာတဲ့ပုဂ္ဂိုလ်များတယ်အဲဒီတော့ခဏကဥပမာကရေပြင်းရေကြီးတွေ့တဲ့အခါဒီဘက်ကန်းမှနေလို့ရှိရင်ဘေးရန်အန္တရာယ်ရှိတယ်မူကြီးလေးကောင်လည်းပဲ ဒီဘက်ကမှရှိနေတာပဲอืมရံသူကြီး9ယောက်ကလည်းဒီဘက်ကမှရှိနေပြီးလာမယ်ကိုမိတ်ဆွေပြည့်တဲ့ရံသူကလည်းပြီးလာမယ်ဒညာကြီး6ယောက်ကလည်းပြီးလာမယ်ဒီဘက်ကနေနေလို့ရှိရင်ဖြင့်တော့ကြဒုက္ခရောက်တော့မယ်ဒါဟိုဘက်ကဘာဝေရရေးကြည့်တယ်ဟိုဘက်ကအဲဒီတော့ဘေးရန်အတရှိတဲ့ပုဂ္ဂိုလ်ဟိုဘက်ကသွားတော့မယ်ဆိုရင်ဘာလုပ်ရမလဲဆိုတော့ လေရှိရင်လည်းလင်းနဲ့ကူးရမှာလေလည်းမရှိဘူးတဲ့နေမှာတရားရှိရင်လည်းတရားကပြောက်တရားလည်းမရှိဘူးဖောင်းရှိရင်လည်းဖောင်းတယ်ဖောင်းလည်းမရှိဘူးတော့ဘယ်နဲ့လုံးမလို့ဆိုတော့အဲ့ဒီမှာရနိုင်တဲ့ဒိက္ခသေးရွက်တို့မြက်တို့ပေါ့လေဒီနာကထဘာခပလာသာဆိုဒီနာတို့ကထမြက်ကထသေသာအာဘာခသိက္ခာ မလာသသေးရွက်အစရှိတွေပေါ့လေအဲဒီလိုဖောင်လို့လို့ဖြစ်တဲ့ဥစ္စာလေးတွေအနိပါရှိတဲ့ညာလေးတွေစုယုံပြီးတော့လူတကိုခံယုံဖောင်လေးလို့ရမယ်မြက်တွေလည်းစီးပြီးတော့လုပ်ရင်ရမှာပေါ့လေပေါ်ရတဲ့မြက်တွေဆိုရင်မြက်၆တွေပါလေဆိုရင်ရမှာအဲဒါတွေလူတကိုခံအောင်ဖောင်လေးလုပ်ပြီးတော့ကူးရမှာရည်ရည်နေနေအေးအေးဆေးဆေးလုပ်လို့မဖြစ်ဘူးတဲ့တော့ဘေးရနဲ့နောက်ကဘေးရနေက လက်ကြမကွာလိုက်နေတာကိုမြန်မြန်မြန်မြန်သွားရအဲဒီတော့ပြေးသေးသေးပြေးဘူးတဲ့မြန်မြန်ပဲဖောင်ဖွဲ့ရလိမ့်မယ်ဖောင်ဖွဲ့တဲ့အခါကာလမှာဒါအခုရိုးရိုးဖောင်ဖွဲ့တာနော်အခုတရားထုတော်မူပြီးဖောင်ဖွဲ့တဲ့အခါကာလဘာတွေလိုနေတယ်ဆိုတော့ခြေတံပွေရတဲ့လိုတယ်လက်တံပွေရတဲ့လိုတယ်ခြေမတန်တဲ့ပုဂ္ဂိုလ် ခြေတော့ပြတ်နေမယ်ကျိုးနေမယ်ခြေတော့ကောက်ကွေးနေမယ်သွားလို့လည်းမမရပဲသူအလုံးမလုံးနိုင်ဘူးလက်မတန်တဲ့ပုဂ္ဂိုလ်ဆိုရင်လည်းလက်မစွန်းမတန်တဲ့ပုဂ္ဂိုလ်ဒါလည်းမလုံးနိုင်ဘူးခြေတံမို့လက်တံမို့လူတယ်ပြီးတော့အာရင်လည်းရှိဘူးရလူတယ်အာရင်မရှိလို့ဒီအာရင်နဲ့နေတဲ့ပုဂ္ဂိုလ်အုံမင်း ကိုမင်းပြီးတော့အာရုံနာရော့နေတဲ့ပုဂ္ဂိုလ်ဆိုရင်လည်းဒါပေါင်လည်းမဖွက်နိုင်ဘူးပဲလည်းမကူးနိုင်ဘူးအဲအာရုံလည်းရှိဖို့လိုပါတယ်အဲ့ဒါလိုပဲခုမွေကြီးလေးကောင်နဲ့တူတဲ့မဟာဗုဒ္ဓကြီးလေးခုရံသူ၅ကောင်နဲ့တူတဲ့ခန္ဓာ၅ပါးမိတ်ဆွေရံသူနဲ့တူတဲ့နန္ဒီရာကဓမြကြီး၆ကောင်နဲ့တူတဲ့အာရုံ၆ပါး

အတင်ကြီးကသာအင်္ဂါ၈ပါးရှိသောရိယမေကသာရိယမေအရိဝဇနာမည်ပေ၏အင်္ဂါ၈ပါးရှိတဲ့အရိယမေရဲ့မည်ပဲဗျာတိရံအင်္ဂါ၈ပါးဟူသည်ဗေနိဟုမူကားသမာဓိဋ္ဌိယသမာဓိဋ္ဌိသမာဝါစာယသမာဝါစာယိ အဲသမာဓိဋ္ဌိယသမာဓိဋ္ဌိသမာသင်္ကပ္ပသမာသင်္ကပ္ပယသမာဝါစာယသမာဝါစာယသမာသင်္ကပ္ပသာအဲသမာဝါစာယသမာဝါစာယသမာကမ္မတသမာကမ္မတယသမာဇီဝတသမာဇီဝယသမာဝါယမတသမာဝါယမယသမာတတိယသမာတတိသမာသမာရိယသမာသမာရိယတိဝဆနာမိပေ၏မဂ္ဂင်7ပါးတရား သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိဆိုတဲ့အဲဒီမဂ္ဂင်7ပါးတရားရဲ့အမည်ပဲဖောင်းဆိုတာဒါပဲဒီမဂ္ဂင်7ပါးတရားဖောင်းပွဲရမယ်အဲဒီမဂ္ဂင်7ပါးတရားဖောင်းပွဲတော့ဘုန်းကလိုပဲဥပမာကလိုပဲဝင်မေးရပဲမှာလည်းပဲ

သူ့မှာအရင်ကြီးတာပေါ့လေဘုရားကတော့အရင်ကြီးတယ်သူကသူ့သာသနာကအရင်ကြီးဘူးဘုရားသာသနာကတော့သီလပါမှပဲဖြစ်တယ်ဗီရမပါရင်မဖြစ်ဘူးဗီရမပါပဲနဲ့တရားအားထုတ်လို့မဖြစ်ဘူးသူကသီလအရင်ကြီးသောသောပိုင်းကသီလတွေချွေရင်းနေစေကားမှုတရားထုတ်တဲ့အချိန်ခါကာလတော့သီလရှိရမှာသီလပြည့်စုံအောင်

သေးသေးကိုယ်ကိုယ်ပဲမဲ့လို့သူ့စိတ်ထဲသားပြမကင်းရင်အဲ့ဒီဥစ္စာမစင်ကြယ်ပဲဖြစ်နေတာပဲတရားမတည့်ဘူးအဲ့ဒီတော့ရဟန်းများမှာပုံရေးကြည့်တယ်အဲ့ဒါကြောင့်သီလသီလရည်ဥသောခြေတော်လည်းကောင်းပါမယ်သီလပြည့်စုံပါမယ်လက်ကလည်းပဲကောင်းရမယ်ဘာလက်တော့ဆိုသရာတရားရည်ဥသောလက်ပဲသရာတရားကလက်နဲ့ လက်ရှိတဲ့ပုဂ္ဂိုလ်ဟာအသုံးကျတဲ့ပစ္စည်းတွေကောက်ယူနိုင်တယ်သုံးစွဲနိုင်တယ်လမ်းလျှောက်သွားအပြင်ဆုံးပန်းပွင့်ကလေးအဲပန်းမင်ကပန်းပွင့်ကလေးပွင့်လာတွေ့အောင်တော့ခူးရင်ခူးယူနိုင်တယ်လက်ပါတဲ့ပုဂ္ဂိုလ်ကလက်မပါရင်မျက်စိနဲ့မြင်နေပေမဲ့လို့မယူနိုင်ဘူးလို့ဆိုတာဘုရားပစ္စည်းလေးတစ်ခုလမ်းတွေ့ပေမဲ့အသုံးကျတဲ့ပစ္စည်းတစ်ခုတွေ့ပေမဲ့ကောက်မယူနိုင်ဘူးလက်မပါပဲဟာ လက်ပါမှယူနိုင်တယ်အဲ့ဒါလိုပဲသရာတရားယုံကြည်မှုသရာတရားအရေးကြီးတယ်မြတ်စွာဘုရားဤသာသနာကြီးနဲ့တွေ့နေပေမဲ့သရာတရားမရှိတဲ့ပုဂ္ဂိုလ်မှာအကုသိုလ်မပေါ်ဘူးလက်မပါတာနဲ့တူတယ်မြတ်စွာဘုရားလက်ထက်တော်ကလည်းရှိတာပဲသရာတရားမရှိတဲ့ပုဂ္ဂိုလ်တွေဘုရားသာသနာမယုံကြည်တဲ့ပုဂ္ဂိုလ်တွေ အဲသူတို့အားနဲ့သူတို့လည်းယုံကြည်နေကြတာပါသူတရားနဲ့သူတို့ရှိနေတယ်တချို့ကိုယ်ချိန်တုန်းကဗြဟ္မဏဝါဒကိုယုံကြည်နေတဲ့ပုဂ္ဂိုလ်တွေတရားတော်နာယုံကြည်ကြဘူးလို့ဂိုင်းဆရာကြီးတွေဒိဋ္ဌိဆရာကြီးတွေရှိတယ်အဲဒီတော့ ကုဏကသဘာရမကိလိကောသလာအစကြီးတဲ့ခိုင်းချာကြီးတွေအဲ့ဒါတွေယုံကြည်နေတဲ့ပုဂ္ဂိုလ်တွေကလည်းဘုရားသာသနာမယုံကြည်ကြဘူးအဲ့ဒီပုဂ္ဂိုလ်တွေမှာဘုရားသာသနာစပြီးတော့ဘာကုသိုလ်မှမပွားဘူးလို့ဘာကုသိုလ်မှသူတို့မပွားကြဘူးအကျိုးမရှိပဲဖြစ်သွားတယ် ဒါနလည်းမဖြစ်ရဘူးသီလလည်းမဖြစ်ရဘူးဘာဝနာဆိုဝေ့ရောပဲသူကအခုခေတ်ကာလလည်းဒီတိုင်းပဲဘုရားသာသနာဖရာတရားတော်မယုံကြည်တဲ့ပုဂ္ဂိုလ်တွေဖို့မှာသာသနာနဲ့စပြီးပါကုသိုလ်မှမပွားရဘူးသူတို့လက်မရှိတဲ့ပုဂ္ဂိုလ်တွေအဖို့တော်နေနဲ့တွေ့နေတာနဲ့မယူနိုင်တာနဲ့တွေ့တယ်ဝန်းနေကြမှာကောင်းတယ်ကွာ ရာတရားရှိတဲ့ပုဂ္ဂိုလ်တွေကဘုရားနဲ့စပ်ပြီးတော့ကုသိုလ်ကောင်းမှုတွေပွားတယ်။သေရီကြီးမြင်လိုက်အောင်တော့မြတ်စွာဘုရားလွန်ခဲ့သောနှစ်ပေါင်း2500ကကွယ်လွန်ပြိဋိဘဆံပြီးတော့သွားတဲ့ဘုရားမြတ်စွာဘုရားရဲ့သေရီတော်ပဲဆိုဘုရားအာရုံပြုပြီးတော့စိတ်ထဲကကြီးညိုလိုက်၊ရဲဝူလေးချီလိုက်ဟောလားကုသိုလ်တွေပွားသွားတယ်လို့တရားတွေကို

ကုသိုလ်ကောင်းမှုတွေပွားတယ်ဒီလိုတပွားကနေပြီးတော့ကုသိုလ်ကောင်းမှုတွေပွားသွားလိုက်လို့ကျင်ကျင်တန်တရားနိဗ္ဗာန်မရောက်နိုင်အောင်တော့လူပြင်းတဲ့ပြည်တွေမှာကောင်းမြတ်သောဘဝတွေကြီးတဲ့ဖြစ်ပြီးချမ်းသာသောဘဝတွေဒါလက်ကောင်းလက်ကောင်းလို့ဒါပေမဲ့လို့သာမန်သရတရားတဲ့အခုကြင်ကြံအားထုတ်မှုသရတရားပြည့်စုံမှုရအရေးကြီးပါတယ်အဲဝိပဿနာတရားအားထုတ်လို့ရှိရင် အရိယာမညာပူညာရောက်နိုင်တယ်ဆိုတဲ့တရားတရားပြည့်စုံကိုရည်ကြီးတယ်တချို့သာပေကျမ်းဂန်တွေတော့ဘုသူရရှိတာများရှိနေတာပါပဲဒါပေမဲ့လို့သူတို့တရားတရားမရှိပဲပြင်နေအဲ့ဒါကြက်တရားတရားသံဃာမယုံကြည်တာတော့လည်းမဟုတ်ဘူးဒီလိုလည်းယုံကြည်ပါတယ်လို့တရားတရားသံဃာလည်းယုံကြည်တာသာမန်ကုသိုလ်ကောင်းမှုတွေလည်းသူပြုနေတာပဲဒါပေမဲ့လို့ မေဖို့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားအားထုတ်ဖို့ဆိုတော့အဲ့ဒါကိုလို့ယုံကြည်မှုမရှိဘူးအဲ့ဒါကြတော့အဲ့ဒါကြတော့အခုနေခါကာလတရားတို့မေဖို့နိဗ္ဗာန်မရနိုင်ပါဘူးဆိုပြီးတော့တို့ကဒီလိုပြောရမှရှိတာပေါ့အဲ့ဒီလိုပြောတယ်ဆိုတော့အခုနေခါကာလမေဖို့နိဗ္ဗာန်တရားတို့လို့မရဘူးလို့တို့ကဒီလိုပဲယူဆတာဒါမယုံကြည်တာပဲဒါတရားတရားမရှိတာခေါ်တယ်သူ ဒါကြလုံးလုံးကြီးမရှိတာတော့မဟုတ်ဘူးအဲဒီမဖို့နိဗ္ဗာန်နဲ့စပ်ပြီးတော့အရိယာမဂ္ဂင်7ပါးတရားကျင့်တဲ့စပ်ပြီးတော့သူသရာတရားမရှိဘဲနဲ့မယုံကြည်ပဲကျင့်အဲဒါလက်ကျိုးနာနဲ့တူတယ်ဒီပုဂ္ဂိုလ်လက်ကျိုးနေလက်ပြတ်နေဒီပုဂ္ဂိုလ်တော့အဘိုးနိဗ္ဗာန်မရောက်ဘူးသူကတော့အဲဒီတော့ယုံကြည်တဲ့သရာတရားရှိဖို့ကလိုတယ်အထူးအားဖြင့်ဆိုရင်အခုဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းယုံနာတွေကိုရှုရင်ဝိပဿနာဉာဏ်ဖြစ်တယ်ဆိုတော့ယုံကြည်တဲ့သရာတရားအရေးကြီးတယ် တချို့အဲ့ဒီတော့မယုံကြည်ဘူးသိပြင်းကြီးတွေနဲ့ဝိပဿနာတွေတော့ဟောလဲဟောနေတာပြောလဲပြောနေတာဆရာကြီးလုပ်ပြီးတချို့ကဟောနေတယ်ကျန်ကန်နေပါလိမ့်နဲ့တခါလဲညှိနှိုက်ပြီးတော့ဟောနေဒါပေမဲ့လို့သူကသွား၆ပါးကဖြစ်တဲ့ယုံနာနေရှုတာကမဟုတ်ပဲဖြစ်အဲမဟုတ်ပဲဖြစ်နေတော့သူကသွား၆ပါးကဖြစ်တဲ့ယုံနာနေရှုတာကိုသူကသဘောပေါက်ပဲဖြစ်နေမယုံကြည်ပဲဖြစ်နေအဲ့ဒီပုဂ္ဂိုလ်လည်းမဖို့နေပါမရောက်နိုင်ဘူးလားအဲ့ဒီလိုဆရာကြီးရဲ့တပည့်တွေဆိုရင်လည်းမဖို့နေပါမရောက်နိုင်ဘူးသူက လမ်းလွဲတိုင်းသွားရင်လွဲမှာပဲအရှိသွားမှရောက်မယ့်ဥစ္စာအနောက်သွားရင်ပဲရောက်နိုင်မှာတော့မရောက်နိုင်ဘူးလို့ဆိုတာသွားကြောက်ပါကဖြစ်တိုင်းဖြစ်တိုင်းယုံနာတွေကိုရှုရင်ဝိပဿနာဉာဏ်ဖြစ်တယ်လို့ယုံကြည်တဲ့သရာတရားအရေးကြီးတယ်အဲဒီလိုရှုပြီးတော့အနိစ္စဒုက္ခအနာတ္တတွေသိနိုင်တယ်လို့ယုံကြည်တဲ့သရာတရားအရေးကြီးတယ်အခုဒီမှာယောဂီတွေအခုတရားနာတဲ့ပုဂ္ဂိုလ်တွေအများကြီးအထုပ်ကြီးတွေများပါတယ်အမတဝါတွေပုဂ္ဂိုလ်လည်းနည်းနည်းပါးပါးရှိမယ်သိရှိမရှိဘူး ဒါတွေကတော့ယုံကြည်ပြီးသားတွေပါပဲသောတာတရားရှိပြီးသားတွေလက်ရှိတဲ့ပုဂ္ဂိုလ်တွေခေါ်တယ်အဲခြေတော်လည်းရှိရခြေတော်လည်းပန်ရမယ်လက်လည်းပန်ရမယ်လက်လည်းရှိုံလေးတွေမဟုတ်ဘူးပန်းကိုပန်ရအောင်မယ်ပန်းမှာသုံးသပ်ရှိရမှာတရားတရားတကယ်ကိုဒီသစ္စာပံမှာယုံကြည်ရမှာဒီလိုအားထုတ်ရင်မညာပူညာရနိုင်တယ်ရမှာပဲအဲဝိညာဉ်ချင်းသိချင်းကင်းတဲ့နိဗ္ဗာန်ကိုရနိုင်တယ်လို့ယုံကြည်ရမှာဘုရားလက်တဲ့တော်က

စိစဉ်ချမ်းသာတွေသွန်ပြီးရဟန်းပြုကြတယ်ဒါတကယ်ယုံကြည်လို့အဲဒီလိုယုံကြည်မှုအရေးကြီးတယ်တရားအားထုတ်လိုက်ရင်ခုနိကာကလာတရားအားထုတ်လိုက်ရင်မဖို့ရနိုင်တယ်ယုံကြည်ရအောက်တည်းဆုံးအပယ်လေးပါးကလွတ်မြောက်တဲ့သောတာပတ္တိမဲ့ကိုတော့ရနိုင်တယ်ဘယ်လိုယုံကြည်ရမှာလဲအဲဒါအရေးကြီးပါတယ်အဲဒါကြောင့်ခြေတော်လည်းပါရမယ်လက်လည်းပါရမယ် အဲခြေတော်လက်ပန်းရုံနဲ့မကသေးဘူးမပြင်းမကြီးပဲလုံးတော်ဝိရိယလည်းရှိအောင်ပဲခုနကခြေတော်လက်ပန်းများတော့လည်းပဲလူကအာယံမလားကြီးနေနေတဲ့ပုဂ္ဂိုလ်ယောဂဝေဒနာဆွဲကနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဘယ်ဖောက်ခွဲနေနိုင်မှာတော့ဘာမှမလုပ်နိုင်ဘူးသုံးချလို့မရဘူးအဲဒါတော့အဲဒီပုဂ္ဂိုလ်ကအသုံးမကျသလိုပဲ ပြင်းနေလို့ရှိရင်လည်းမဖြစ်ဘူးသီလတော့စင်ကြယ်ပါရဲ့သဒ္ဒါနဲ့လည်းယုံကြည်ပါရဲ့ဒါပေမဲ့တရားထုမှရပြင်းတယ်ဆိုရင်လည်းမဖြစ်ဘူးကျွတ်တရားထုမှပြင်းမယုံလို့တော့မဟုတ်ဘူးယုံတော့ယုံပါရဲ့သူအဲဒီနေ့လုံးတညလုံးမပြမစက်ရှုမှနေရမယ်ဆိုတာကျွတ်ပြင်းတယ်ကျွတ်ပြင်းတယ် အကျိုးကမ္မဋ္ဌာန်းနာတွေကအဲဒါကြောင့်ပြင်းတဲ့လူတွေပြင်းတဲ့လူတွေအတွက်သူတို့ကသက်သာတဲ့နည်းတွေနဲ့ကမ္မဋ္ဌာန်းပေးနေတာရှိတယ်ဒီလိုတထိုင်တွင်းပဲတထိုင်တွင်းနဲ့တခါလဲတရားသဘောလေးတွေနားလည်အောင်လို့ပြောဟောအဲဒါတွေကတရားပေါက်ပြီးဆိုပြီးတော့လူပေးနေတာရှိတယ်အဲဒါတွေတချို့ပုဂ္ဂိုလ်တွေအဲ့ဒါကြိုက်တယ်ပေါ့လေပြင်းတဲ့ပုဂ္ဂိုလ်တွေအဲ့ဒါကြိုက်တယ်သူကမြန်မြန်တရားရလွယ်တာကိုတရားအားမထုတ်ပါဘူး

အဲဒါကြောင့်အဲဒီသီလစင်ကြယ်ရမယ်သရာတရားနဲ့ပြည့်စုံရမယ်သရာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သီလလည်းစင်ကြယ်ပါတယ်သရာတရားနဲ့ပြည့်စုံရမယ်မပြင်းမရင်အဲစွန့်စွန့်စားစားအားထုတ်မယ်ဝိရိယလည်းပြည့်စုံရမယ်ဝိရိယခွန်အားကြီးလည်းပြည့်စုံရမယ်အဲဒီခွန်အားနဲ့ပြည့်စုံပြီးသာနာနဲ့အထက်တဲ့တန်ခါနဲ့အချိန်မဆိုင်မနဲ့နည်းနည်းအားထုတ်ရမယ်တဲ့ခေါင်းက ဥပမာမှာမူရင်းယောက်ျားနောက်ကဘေးရအန္တရာယ်တွေကလိုက်နေတော့ကြာကြာဖောင်ဖွဲ့ပြီးညံကူးရမှာတော့ညံကူးရအဲ့ဒါလိုပဲဒီမှာလည်းပဲအချိန်ဆိုင်လို့မရှိဘူးငယ်ပါသေးတယ်ရွယ်ကြီးမှဘယ်လိုဆိုင်လို့မရှိဘူးအရွယ်ကြီးတဲ့ခါကျလည်းအเจ้าညီညွတ်မှအားထုတ်နိုင်မှာတော့ကြာကြောကဝေဒနာလည်းပဲချင်းပြမမသိဘူးအဲ

ပြီးတော့မကြမ်းမှာယောဂဝေဒနာတွေဖြစ်တဲ့ခါတွေဒုက္ခတစ်ခုရောက်လာတဲ့ခါကာလတွေမှာကိုယ်တရားထုတာလေးညာပြီးတော့အာကိုရတယ်ဒါလေးနှလုံးသွင်းလိုက်သက်သာတယ်အများကြီးရပါတယ်မနှောက်တည်ရဒါကြောင့်အချင်းကာလလည်းဆိုင်နေလို့မဖြစ်ဘူးမြန်မြန်ပဲသူကမထုရမယ်တဲ့ဗာတိကာရတသုံများလိုပဲဣဇေဝကိစ္စမတပံကောဇိညာမရဏံသူဝေနာယိနောသင်္ကရာတေနမဟာသိနေနမေသုနာဟောတဲ့အဲ့ဒီဒေသနာများ

အမှုကိစ္စတွေအဲဒါဘာဝနာမှုတွေပါပဲနဲ့ပြန်တယ်ပဲနေ့ရက်တွေရွှေ့မနေနဲ့တဲ့ခဏလေးပဲအထုပ်ပါဘာကြောင့်လို့ဆိုလို့ရှိရင်ကောသင်ညာမရဏသူဝေသူဝေနဲ့ပြန်ကားနိုင်မရဏသိမိရှင်မီကိုပေါ်ပဲသူသည်စင်ညာဧကတိတိအမှန်သိနိုင်ပါအနေနဲ့ပြန်ကားကြရင် ရှိနေဦးမယ်တရားတော်အားထုတ်ရလဲခွင့်ရလဲဦးမယ်ဆိုတာဘယ်သူဧကပြောနိုင်မလဲဧကမပြောနိုင်ဘူးသို့တော်လည်းမိမိအကြမ်းမာရေးအခြေအနေကြည့်ပြီးတော့လည်းငါလည်းရှိဦးမှာပါပဲလို့မှန်းရင်မှန်တာတော့များပါတယ်ဒါပေမဲ့မသိကြတာပြောပါတယ်မသိကြဘူးအဲဒါကြောင့်နေရာဒီအခြေအနေမကျွင့်နဲ့ နေခြင်းကသင်္ကရှင်ပဲမသိတာဘာကြောင့်တော့သာဟိနောသင်္ကရံဒေနမဟာသေနေနမေသုနာဒေနမဟာသေနေနမဟာသေနေနများသောသစ္တိရှိသောဒေနတို့ပင်မင်းနှင့်တော့ငါတို့အသင်္ကရံရချင်းပေးခြင်းတသို့လက်ဆောင်ပေးထားခြင်းခုအနိုင်အောင်သစ္တိဘဝရဲ့သုဆောင်ထားခြင်းမြည်သည်နာဤအဋ္ဌိမရှိသည်သာလျင်ဒီအဲပင်မင်းနဲ့ ဂရိစာချုပ်များရှိရလားတဲ့လည်းပြင်ငါကြရင်မသိရစေပါဘူးလို့လည်းပြင်ငါကျွန်တော်မလာသေးပါဘူးလို့သိမင်းနဲ့များဂရိစာချုပ်ရှိရလားတဲ့မရှိဘူးအဲသိမင်းကိုတစိုးလက်ဆောင်နေညာပေးတာရှိသလားတဲ့လည်းပြင်ငါကျွန်တော်မခေါ်ပါနဲ့ဘူးများဟောဒီလောက်ဟောဒီလက်ဆောင်လေးယူပါလို့ဆိုပြီးလက်ဆောင်များပေးတာများရှိသလားတဲ့ဘယ်လိုလဲမရှိဘူး

ဘယ်လောက်အစွမ်းစားရှိတဲ့ပုဂ္ဂိုလ်ပဲဖြစ်ဒီနေ့ကြလို့ရှင်သေမင်းအဲသေခြင်းတရားရဲ့သေခြင်းသေခြင်းတရားရဲ့လက်အောက်ကဖြစ်သွားတာပဲသေခြင်းတရားအလိုကိုလည်းရတော့တာပဲသူဘာမှမခုကမပါကွယ်နိုင်ဘူးဒါကြောင့်အဲဒီသေခြင်းတရားနဲ့ခုကတိုက်ခဲ့ရအောင်လို့သစ်တိဘဝတွေစုဆောင်းတာလည်းမရှိပါဘူးတဲ့ပြီးတော့လက်ရှင်ကမသိဘူးလို့ဘယ်သူဧကံပြောမလဲဧကံတော့မပြောနိုင်ဘူး ကာမလို့မှန်တာတော့ရှိပါတယ်လုံးလုံးမမှန်ဘူးတော့မဆိုဘူးအဲဒါကြောင့်နဲ့အကယ်၍ကိုယ်ခံမှန်းတဲ့အတိုင်းမဖြစ်ခဲ့တော့စိုးရင်စရာဖြစ်နေတယ်ပြီးတော့အဲဒီလိုမဖြစ်အောင်ဟာသိကြတဲ့ဥစ္စာကတော့ဒီနေ့ပဲအထုပ်ပါတဲ့ဣဇေဝကိစ္စမတဗံကောဇိညာမရဏံသူဝေနာယိနောသင်္ကရံဒေနာမသေနေနာမစ္ဆုနာမသေနေနာ များစွာသောစစ်သည်ရှိသောမာသေနေနာတရားသေးကြောင်းများစွာသောစစ်သည်ပေါင်းနှင့်ပြည့်စုံသောဒေနမေစုနာထိုးသိခြင်းတရားနှင့်နောငါတော်ဟာသင်္ကရံရချင်းပေးထားခြင်းသို့လည်းဆောင် ပေးထားခြင်းသစ္တိဘဝစုဆောင်ထားခြင်းမြည်ပြီးနာတိမရှိသဗ္ဗမထို့ကြောင့်သူဝိနေပြန်ငါ၌

မျက်ကျင်ကမကျွင့်နဲ့တဲ့ဒီနေ့ပဲအထုပ်ပါတဲ့အဲဒီဒေသနာတော်ရနဲ့တဲ့ခေါင်းကမေခင်ရှိပါဠိတော်ဖောင်ဖွဲ့တဲ့ပုဂ္ဂိုလ်ကလည်းနေ့ရက်တင်မကျွင့်နဲ့နေ့ရက်တင်မကျွင့်နဲ့ငယ်သေးတယ်နောက်ကြမှမလုံးနဲ့တဲ့သူကငန်းငန်းသာဖောင်ဖွဲ့နေတာကူရမယ်တော့ကနောက်ကရန်သူတွေလိုက်လာတာအဲဒီဖောင်ဖွဲ့ရတယ်ဒီဖောင်ကဘာတော့ဆိုခုနပြောတယ်မေခင်ရှိပါဠိရတယ်ဒါကလည်းခဏခဏသိုးနေကြတာပေါ့

ကမန္တာမှန်စွာပြုခြင်းသမာအာဇီဝမှန်စွာသမွေးခြင်းသမာဝါယာမမှန်စွာအားထုတ်ခြင်းသမာတတိမှန်စွာအမှတ်ရခြင်းသမာသမารီသမာ မာစွာစုစိုက်တည်ခြင်းမာစွာစုစိုက်တည်ခြင်းအဲအဲ့ဒီမဂ္ဂင်7ပါးတရားတွေလည်းဖောင်းမယ်နိဗ္ဗာန်ပေါင်းမယ်ဖောင်းမယ်အစိတ်ပိုင်း7ခုရှိတယ်အဲ့ဒီစိတ်ပိုင်း7ခုရှိတယ်ဖောင်းဖွဲ့ရမယ်ဟိုမှာဥပမာကဒီနာတထဘာသာပလာပံကိုဒါကဟိုရလိုရာလေးကိုညွှန်ကြားထားပါတယ်မြက်ဒေသ

သမာဓိတသမာဓိရှိတယ်ဇာနာသမာဓိရှိတယ်ဝိပဿနာသမာဓိရှိတယ်မေဃသမာဓိရှိတယ်ဖလသမာဓိရှိတယ်သမာဓိ၅ခုဆိုတော့၅ခုရှိတယ်အဲဒီ၅ခုရဲ့မှာဖလသမာဓိဆိုတာကတော့မဲ့ရောက်ပြီးမှပြည့်စုံတဲ့ဟူတရားကပါတယ်ဟူတရားထဲမှာပါဝင်တဲ့သမာဓိနိဗ္ဗာန်အောင်ယူပြီးတော့ဖြစ်တယ်အဲဒါကတော့ပွားဝယ်ရမလို့ပါဘူးသူကနောက်မှအကျိုးတရားကိုနောက်မှ ကုလိုလိုဖြစ်မှာဇာနာသမာဓိတိဇာနာသမာဓိဆိုဇန်တရားထဲမှာပါဝင်တယ်ဇာနဲ့တူတွဲပြီးတော့ဖြစ်တယ်အဲအမောစေရသိပညာစေရသိလို့ခေါ်တယ်အမောစေရသိအဲ့ဒါကဇန်ဇန်တရားအထုတ်တဲ့ပုဂ္ဂိုလ်တွေဆိုင်တယ်သူကရရင်လည်းကောင်းမှာပါပဲဇာရအောင်အထုတ် ဇံရပြီးတော့မှဝိပဿနာကျူကပို့ပြီးတော့ကောင်းပါတယ်ဒါပဲမလို့အဲ့ဒါမပါဘဲနဲ့လည်းဖြစ်တယ်ဒါမပါဘဲနဲ့ဒါမပါဘဲနဲ့တရားထုတ်မယ်ဆိုလို့ရှိရင်တော့ဘာလို့လဲဆိုတော့ကာမတရာသမာဓိတိကံကံရဲ့အကျိုးကိုယုံကြည်တဲ့သမာဓိတိတဲ့ဒါကတော့အခြေခံမယ်ကံကံရဲ့အကျိုးကိုယုံကြည်ရမယ်ကုသိုလ်ကံရှိတယ်ကုသိုလ်ကံရဲ့အကျိုးရှိတယ်အကုသိုလ်ကံရှိတယ်အကုသိုလ်ကံရဲ့အကျိုးရှိတယ်ဒီခုဘဝ ရှိတယ်နောက်ဘဝတွေဆိုတာရှိတယ်အဲအဲ့ဒါယုံကြည်ရမယ်ကာမတရာသမာဓိတွေအဲ့ဒါကံကံရိုးရှိတယ်လို့ယုံကြည်ပြီးတော့သိတာပဲကိုကညာနဲ့အဲမှန်းစားလိုက်လို့မြင်လာတော့မဟုတ်ဘူးဒီလိုတော့မမြင်နိုင်ဘူးဒါကတော့ယုံကြည်ပြီးတော့သိတဲ့သမာဓိတွေဗဒာမူလိကဗဒာတရားကရှိသွားပဲဗဒာတရားရင်ခံပြီးတော့သိတဲ့ညာနဲ့ကံကံရိုးရှိတယ်ဆိုတာ သံဃာရင်ကျိုးရှိတယ်ပြီးတော့မကောင်းမှုအကုသိုလ်ကနေမပြုဘူးပေါ့ကောင်းမှုကုသိုလ်ကနေသူပြုတယ်ကောင်းကျိုးရအောင်ကောင်းမှုကုသိုလ်ကနေပြုအခုလောကမှာစာရေးတော်ရင်နေတိုင်းပြည့်စုံဟာလုပ်တဲ့အလုပ်ကလေးတွေလုပ်ရတယ်ကိုယ်ပိုင်အလုပ်ဖြစ်စေသူများအလုပ်ဖြစ်စေတာလုပ်ရတယ်အဲဒီလိုလို့ရှိရင်တော့စာရေးတော်ရင်နေတိုင်းရေးအတွက်ပြည့်စုံမှာပဲလို့ယုံကြည်လို့ရှိရင်အဲဒီလိုလုပ်ရတယ် အဲ့ဒါလိုပဲသံဃာတိမှာကောင်းညကောင်းစားချမ်းသာရအောင်ဆင်းရဲဒုက္ခတွေကလွတ်မြောက်အောင်ယုံကြည်လို့ရှိရင်အဲ့ဒီမကောင်းတဲ့အကုသိုလ်ကံတွေဆိုကြင်ကြောင်းရမယ်ကောင်းတဲ့ကုသိုလ်ကံတွေပွားများရမယ်ဒါနာသီလဗာမညာကုသိုလ်တွေလည်းပွားများရမယ်ဒါတော့

လိုရည်ရွယ်ပြီးတော့ဒါနကုသိုလ်တွေပြုဒီကောင်းမှုကြောင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤမေတ္တရားဖို့တရားတွေလင်းမြန်စွာမျက်မှောက်ပြုရပါလို့ဤဗာမယဝစင်းရလုံးမြောက်ပါပါလို့ဤဒီလိုရည်ရွယ်ချက်နဲ့ကုသိုလ်ကောင်းမှုတွေပြုအဲဒီလိုပြုတိုင်းပြုတိုင်းဟာယုံကြည်တဲ့ယုံကြည်ပြီးတော့သိတဲ့ကာမတရာသမာဓိပါတာပဲပါလို့ပဲဒီမှုကိုပြုတာပါလို့ပဲရည်ရွယ်သူတောင်းတာအဲဒီတော့ မှုတွေဒီတိုင်းဒီတိုင်းဟာကံကံရဲ့ကျိုးယုံကြည်တဲ့ကာမတရာသမာဓိကြီးသာပွားနေတာပဲဒီသမာဓိကြီးများများပွားလေလေ ကောင်းလေလေပဲများများပွားတဲ့ပုဂ္ဂိုလ်တွေပဲနောက်ဆုံးတစ်နေ့ကြလို့ရှိရင်ပါရမီကျင့်တာပြီးတော့ဘုရားအလောင်းကဘုရားဖြစ်တယ်ပစ္စည်းကဘုရားအလောင်းကပစ္စည်းကဖြစ်တယ်သာဝကအလောင်းကလည်းယဟနာဖြစ်တယ်ယဟနာမဖြစ်သေးခင်လည်းသောတာပန်တို့သာကံတို့အနာကံတို့ဒါတွေဖြစ်တယ်အဲကာမတရာသမာဓိကြီးကအရင်ခံရတယ် သမသရာသမာဓိပြီးတော့ဇာရအောင်အားထုတ်နိုင်လို့ရှိရင်ဇာရသမာဓိဖြစ်တယ်အဲ့ဒါအာမထုတ်လို့ရှိရင်လည်းဝိပဿနာသမာဓိပေါ့အဲဝိပဿနာသမာဓိပွားတယ်အဲဝိပဿနာသမာဓိပြည့်စုံတဲ့အခါကာလကျမဲ့သမာဓိဖြစ်တယ်အဲဝိပဿနာသမာဓိနဲ့မဲ့သမာဓိကဘယ်လိုပါတော့ဆိုတော့ကတမသဘိက္ခွေသမာဓိဘိက္ခွေယံသောသမာဓိသမာဓိဟူသည်ကတမသဘေပါနိသမာဓိအမှန်မြင်တဲ့စွာပါလေဒီမှာတော့ ဒုက္ခေညာနာဒုက္ခသမုဒေညာနာဒုက္ခនិရောဓေညာနာဒုက္ခនិရောဓဂามိနိယပရိပဒယညာနာယံဥစ္စရိဘိက္ခွေသမာရိတိဒုက္ခေဆင်းရဲ၌ညာနာပြီးသောညာဒုက္ခသမုဒေဆင်းရဲကြောင့်တရား၌ညာနာပြီးသောညာဒုက္ခនិရောဓေဆင်းရဲ၏ချုပ်ငြိမ်းရာနိဗ္ဗာန်၌ညာနာပြီးသောညာဒုက္ခនិရောဓဂามိနိယပရိပဒယဒုက္ခငြိမ်းရာနိဗ္ဗာန်သို့ ကြောက်ကြောင်းဖြစ်သောအကျင့်၌ညာနာသည်သောဉာဏ်ဘိက္ခဝေယံတို့အယံဤအသိဉာဏ်ကိုသမာဓိတိသမာဓိတိဝိဥစ္စတိဆိုအပ်၏သမာဓိတိအမှန်မြင်တဲ့ဆိုတာပဲတဲ့လေးခုရှိတယ်ဒုက္ခကိုသိတာသမာဓိတိဒုက္ခသမုဒယကိုသိတာသမာဓိတိဒုက္ခនិရောဓသိတာသမာဓိဒုက္ခនិရောဓဂာမိနိပရိဒါသိတာသမာဓိတိသစ္စာလေးပါးသိတာသမာဓိတိပါပဲတို့ယောဂကတော့အမှန်မြင်တာသမာဓိတိ သမာဓိတိအမှန်မြင်တယ်ဆိုတာသစ္စာလေးပါးတရားကိုသိတာသစ္စာလေးပါးတရားဘယ်လိုလုပ်သိသလဲသစ္စာလေးပါးတရားမှာရှင်းဖို့ကတော့ဒုက္ခသစ္စာနဲ့သမုဒယသစ္စာပဲသိနိုင်တယ်နိရောဓမေဃကတော့မသိနိုင်ဘူးနိရောဓနိဗ္ဗာန်သိတယ်ဆိုတာအရိယာမေအကြောင်းမှသိတယ်ဝိပဿနာနဲ့မသိနိုင်ဘူး အရိယာမေဃသစ္စာဆိုတာကလည်းမိမိတဏ္ဍာဖြစ်ပြီးမှပဲအရိယာမေဃဆိုတာဒီလိုဟာကိုဆိုတာသိရတယ်နိဗ္ဗာန်အာရုံဖြစ်တဲ့မေခင်မေတရားဆိုတာဒီလိုဟာကိုဆိုတာကိုယ်ဖြစ်မှာပဲဒီလိုကိုယ်မဖြစ်ဘဲနဲ့မသိနိုင်ဘူးအဲဒါကြောင့်နိရောဓသစ္စာနဲ့မေဃသစ္စာကတော့အရိယာဖြစ်တဲ့အခါကျမှအဲ့ဒီကျမှသိနိုင်တယ်အဲ့ဒီမရောက်သေးခင်ပုရုဇဉ်ဖြစ်တဲ့ဝိပဿနာရှုနေတုန်းကတော့နိရောဓမေဃတွေမသိနိုင်ဘူးတဲ့ဘာသိနိုင်လဲဆိုဒုက္ခနဲ့သမုဒယကိုသိတယ်တဲ့

ဥပါဒณะခန္ဓာ၅ပါးတရားပင်ဖြစ်သည်ဥပါဒณะခန္ဓာ၅ပါးတရားပဲဆိုရင်လည်းပဲပြီးတာပါပဲအဲဒုက္ခသစ္စာပဲဟာလဲဥပါဒณะခန္ဓာ၅ပါးတရားပဲဆိုရင်ဥပါဒณะခန္ဓာ၅ပါးဒုက္ခသစ္စာတရားပဲအဲ့ဒါတွေပြီးရမယ်ဒုက္ခေဆင်းရဲတရား၌ညာနာပြီးတော့ညာဥပါဒณะခန္ဓာ၅ပါးတရားဘယ်ဟာတွေတုံးဆိုမြင်နိုင်ကြတဲ့ဓဝါ၆ပါးသင်္ချာတွေ့နေရတဲ့တရားတွေအဲ့ဒါတွေက အရိဓာတို့အမြင်နဲ့တော့ဆင်းရဲပဲဒီတရားတွေအဲပုထုဇဉ်အာနာပါလာအာနာပုထုဇဉ်ဆိုရမှာပေါ့အာနာပုထုဇဉ်ပုဂ္ဂိုလ်တွေအမြင်နဲ့တော့ကဒါတွေကချမ်းသာတွေထင်နေတယ်မြင်လို့ကောင်းတာချမ်းသာတယ်ကြားလို့ကောင်းတာချမ်းသာတယ်နားလို့ကောင်းတာချမ်းသာတယ်စားသိလို့ကောင်းတာချမ်းသာတယ်တွေ့ကြည့်လို့ကောင်းတာချမ်းသာတယ်ဒီကုသနာကြံစီလို့ကောင်းတာချမ်းသာတယ်

သက္ကာရတိဝိသိကိစ္စနဲ့အပယ်ကျလောက်တဲ့ကိလေသာလောက်ကင်းတာကိုပြီးတော့သူပရိဘဝကအမြင်ကြတယ်သူကကောင်းနေတာပဲသူကောင်းတာရှိနေတယ်အဲအကုန်လုံးအဲအကုန်လုံးခြူတိုင်းခြူတိုင်းအကုန်လုံးညီတယ်ပဲစင်းရဲတွေထင်ရမယ်ဘယ်လိုတော့မဟုတ်ဘူးအကုန်လုံးတော့မထင်နိုင်သေးဘူးအဲဝိပဿနာရှုရင်ရှုနေတဲ့ခါတော့ထင်မှာပေါ့မရှုတဲ့ခါတော့မထင်ဘူးဒါကြောင့် အခုမြင်နိုင်ကြရင်ဓဝါ၆ပါးဝိပဿနာရှုတဲ့အခါကလာမြင်နိုင်မြင်နိုင်ဟာမြင်ပြီးရင်ပျောက်သွားရင်မြင်ပြီးရင်ပျောက်သွားရင် ကြားပြီးရင်ပျောက်သွားရင်နာပြီးစားပြီးဒုတိယပျောက်သွားရင်အဲသိကုသနာကြပြီးပျောက်သွားရင်ရှုပြီးပြီးရင်ပျောက်သွားရင်ချက်ချင်းမှားရင်မှားရင်ပျောက်ပျောက်နေတာကြီးတဲ့တွေ့ရတော့မမြဲတဲ့တရားတွေပဲနှိမ့်သက်သားရစရာအာကိုစရာမဟုတ်တဲ့တရားတွေပဲ အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားတွေပဲသူကသူဖြစ်ပြနေတဲ့သဘောတရားတွေပဲလို့ရှင်ရှင်ရှင်သဘောကျအဲ့ဒီသဘောကျတဲ့အခါမှာဒါဒုက္ခကိုမြင်တာပဲဒုက္ခေဒုက္ခသစ္စာ၌ဆင်းရဲတရား၌ဉာဏံပြီးသောဉာဏ်အဲ့ဒီဉာဏ်ဟာခြူတိုင်းမှာတိုင်းသာပွားနေတာမြင်တယ်မှကြားတယ်မှနားတယ်စားတယ်တွေ့တယ်မှကိုယ်ရစတယ်မှဖောင်းတယ်ပင်တယ်မှ

ဖောင်ဖွဲ့တာဖောင်ဖွဲ့တာနေရာဖောင်ဖွဲ့နေတာဒါဒါဘုရားပြောခဲ့တဲ့တရားလည်းမရှိဘဲနဲ့ဖွဲ့နိုင်ဘူးတရားတရားယုံကြည်မှပြီးတော့ကိုဝိရိယခွန်အားမရှိဘဲနဲ့ပြော့နေတဲ့ပုဂ္ဂိုလ်လည်းဖွဲ့နိုင်ဘူးမြင်နေကြတဲ့ဓဝါကြောင့်ပေါ်တိုင်းပေါ်တိုင်းနေမပြတ်ရှုနေရမှာမအားမထုတ်နိုင်ဘူးသာမန်ပုဂ္ဂိုလ်တွေမပြတ်နိုင်ဘူးဒါကြောင့်ပါမီအခြေခံလေးတဲ့ရှိတဲ့ပုဂ္ဂိုလ်တွေမှာဖြစ်နိုင်တယ်အဲဒီ မြင်နိုင်ကြတဲ့ဓဝါ၆ပါးကအခုရှုပြီးတော့မှန်တိုင်းသိနေတာတွေဟာသမာဓိဓိရှင်းဥစွာဘာသိတယ်ဆိုရင်ယုံနာတို့ရဲ့သဘောတဘာဝလေးတွေသိတယ်သဘောလက္ခဏာခေါ်တယ်သဘောလက္ခဏာဒွိဋ္ဌိတာကစပြောကြတယ်ဒွိဋ္ဌိယာကဆိုရင်ဝိရိယမှာအထီးယာကိုမှတ်တယ်အဲပေါင်းတာပင်သားတွေလည်းပါပါတယ်၊ကိုယ်ရဆန်းတာလည်းပါတယ်အဲဒီမှာ ထဲမှာကျမ်းသာတဲ့သဘောလေးတွေတွေ့ရတာရှိတယ်ပထဝီရအမှန်လေးတွေပြီးသွားတာပဲရှိတယ်ရှိတယ်မှအတိအားနေပြီးထဲမှာတဲ့သဘောကျမ်းသာတဲ့သဘောနူးညံ့တဲ့သဘောလေးတွေတွေ့ဒီတိုင်းဆိုရင်တော့ဘာအပြီးတော့ဒါလက်ပဲခြေပဲကောင်းပဲကိုယ်ပဲသတိအပြီးမျိုးတည်တယ်အခုချွတ်မလိုက်တဲ့အခါထိရဆိုလို့ချင်းအဲ့ဒီထဲမှာတဲ့သဘောကျမ်းသာတဲ့သဘောနူးညံ့တဲ့လောက်ပဲပြီးတယ်သူချင်းဟိုဘက်မှာသွားအောင်ဟွန်းငါသဘောမှန်လေးတွေပြီးနေ ပူတာအေးတာနှွေးတာလေးရမှရင်ပူတယ်ပူတယ်နှွေးတယ်နှွေးတယ်အေးတယ်စသည်ရမှလည်းကသူကလည်းဒီသောတာကလေးနဲ့မှားနိုင်ပြီနေတာပဲတောင်းနေလှုပ်ရှားတာလေးတွေမှရင် တောင်းတယ်တင်းတယ်မှရင်တောင်းတာတင်းတာလှုပ်ရှားတာတွန်းကန်တာဖောင်းတယ်ပင်တယ်မှရင်အဲဒီမှာအများကြီးတွေ့နေတာပေါ့တောင်းတာတင်းတာလှုပ်ရှားတာတွေတွန်းကန်တာတွေတွေ့သဘောလေးတွေပဲဗတိတိုင်းဆိုလို့ရှိရင်တော့အဲမိမိကိုကြီးဘိုက်ရဲ့ကိုကြီးရဲ့ဒီတိုင်းပြင့်လာဒီတိုင်းမဟုတ်ဘူးကွာလားမှားလိုက်လို့ရှိရင်တောင်းတာတင်းတာလှုပ်ရှားတာ တွန်းကာနာအဒီသဘောလေးတွေဒါလေးတွေတွေ့ရတယ်သဘောဝလက္ခဏာလေးတွေဝေဒနာမှတ်တဲ့အခါကာလကျရင်နာတာညောင်းတာပူတာအဲ့ဒါလေးတွေမှတ်ရင်နာတဲ့သဘောညောင်းတဲ့သဘောပူတဲ့သဘောခံခဲ့တဲ့သဘောလေးတွေဒုက္ခဝေဒနာတွေ့ရတယ်။ကောင်းကောင်းလေးတွေတွေ့တဲ့အခါလည်းပဲကောင်းတယ်မှတ်ရင်ဒုက္ခဝေဒနာတွေတွေ့ရတယ်။စိတ်လုံးမသာတဲ့အခါသိညစ်တဲ့အခါတွေအရင်စိတ်လုံးမသာတဲ့ဒေါမနတဝေဒနာသဘောတွေတွေ့ရတယ်။ဝမ်းမြောက်တဲ့အခါဝမ်းသာတဲ့အခါရှင်လန်းတဲ့အခါတွေမှာဒေါမနတသဘောတွေအမှန်လေးတွေတွေ့ရတယ်။ စိတ်ကူးကြသိမှုလေးတွေမှတဲ့အခါစိတ်ကူးလေးတွေအဲစိတ်ကူးတဲ့စဉ်းစားတဲ့ကြံစည်တဲ့ဆိုရင်ဒါကြတဲ့စိတ်ကလေးတွေထွက်တော့တာကြာသိရတဲ့သဘောလေးတွေအာရမဝိဇာနာအာယုံကိုသိတဲ့သဘောလေးတွေကြာတွေ့ရတယ်သာရကံဝစိတ်တံသာရကံစိတ်တံနိဗ္ဗာန်တိသတိဟောတာပဲတဲ့တမေတဲ့စိတ်သာတဲ့စိတ်နေတဲ့တဲ့စိတ်ကလေးတွေချင်းအဲ့ဒါလေးတွေမှားလိုက်စိတ်ကလေးတွေသိရတာအဲ့တော့အဲ့ဒီလိုရှုလိုက်ရှုလိုက်ဒါအာထုခါသာပုဂ္ဂိုလ်ကဟိုညာသိမြင်နေတယ် သဘောတော်ဘာအမှန်လေးတွေသိရတာတဲ့ဒါဟာတမ္မာရိတိအမှန်တိုင်းမြင်တာတဲ့ပရမကဘယ်နဲ့မြင်နေတော့ပုဂ္ဂိုလ်သတ္တဝါအကောင်းထည်ကြီးလိုက်မြင်နေတယ်အခုမဟုတ်ဘူးတဲ့သဘောတရားလေးတွေပဲအဲအဲမှာကျမ်းသာတဲ့သဘောနူးညံ့တဲ့သဘောပူတဲ့သဘောအေးတဲ့သဘောနှွေးတဲ့သဘောတောင်းတဲ့လှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောအဲရုပ်ကလေးတွေလိုတွေ့ရတယ်နာမ်မှာလည်းဝေဒနာခံစားတဲ့သဘောပြီးတဲ့စိတ်သဘော အဲ့ဒါလေးတွေကိုသဘောမှန်လေးတွေပဲတွေ့နေရတယ်သဘောလေးတွေပဲရှိတယ်ကောင်းတယ်မရှိဘူးဒီမှာအဲ့ဒီလိုအမှန်လေးတွေတွေ့မြင်သိနေတာသမာဓိရှိမှန်စွာမြင်ခြင်းဆိုတာပြောတာမှန်စွာမြင်တယ်ဆိုတာဒါအစကတော့ရှိပါသေးတယ်နောက်ဝိပဿနာဉာဏ်ချင်းလာတော့ရှုတိုင်းရှုတိုင်းဟာအဲဖြစ်လိုက်ကြောက်လိုက်ဟောပေါ်လာပြီးကြောက်သွားတယ်မြင်တာလေးမှားလိုက်မြင်တာလေးပေါ်ပြီးကြောက်ကြားတာလေးမှားလိုက်ကြားတာလေးပေါ်ပြီးကြောက်ခုနနာလာကျင်တာခဲခဲတာလေးတွေပေါ်ပြီးတော့ကြောက် အတွေ့အထိသားလေးတွေအထိပြီးပြီးတော့ပြောက်ရှုတာလေးတွေရှုပြီးပြီးတော့ပြောက်ဘယ်ဟာမှဒီနာမရှိဖြစ်ပြီးပြောက်သွားတဲ့သဘောလေးတွေတွေ့ရတော့မမြဲဘူးလို့သိလာတယ်အဲ့ဒီမမြဲဘူးသိတာတကယ်မမြဲလို့ပဲမမြဲဘူးလို့သိတာမြဲနေတာနဲ့ကိုကသမင်ကမမြဲဘူးလို့ညင်းတာမဟုတ်ဘူးသူ့ကမမြဲတာမမြဲတာကိုသူ့ကမမြဲတာကိုတွေ့တယ် မမြဲတာတွေ့ပြီးတော့အဲဒီမမြဲတဲ့သဘောတွေမှန်တိုင်းနေတာဒါကြောင့်ဗမာရိတ်ဒီမှန်သွားခြင်းချင်းနဲ့မတိုင်းမတိုင်းအဖြစ်ပြီးပြောတယ်လည်းမမြဲဘူးလို့ကိုယ်ပိုင်ညာနဲ့သိသွားတယ်မှန်သွားခြင်းချင်းပဲဒါအငှားမဟုတ်ဘူးဒါကြောင့်အနေစာအနေစာသုံးနေတာရှိပါတယ်ဒါကတော့အငှားပဲကိုယ်တိုင်မသိတာမဟုတ်ပဲမမြဲဘူးမမြဲဘူးဆိုသူမမြဲပါလေသူတွေ့တာမဟုတ်ဘူးဖြစ်တယ်ပြက်တယ်တချို့ကရှုပြန်တယ် ဖြည့်ပြည့်ဖြည့်ပြည့်ရှုဖြည့်ပြည့်ဒါလည်းတွေ့တာမဟုတ်ဘဲနဲ့သူကနာမည်နဲ့ဖြည့်ပြည့်ရှုနေတာကိုအဲဟောရတာကတော့ကောင်းပါလေဟောရတာကောင်းဝင်မယ်လို့သူကတကယ်သဘောကတွေ့တာမဟုတ်တော့ကိုယ်ပိုင်ညာနဲ့အတိမှမဟုတ်ဘူးသာသမာဓိဋ္ဌိလို့ဆိုလို့ရဖြတ်တာပေါ့သူကအမှန်တိုင်းမြင်တယ်လို့မဆိုနိုင်ဘူးအခုယောဂီပုဂ္ဂိုလ်ကခြူတိုင်းခြူတိုင်းဟာဖြစ်ပြီးပြောက်သွားတာလေးတွေတွေ့တော့တာကတကယ်အမှန်တိုင်းမြင်တာသူကဖြစ်ပြီးပြောက်သွားလို့မမြဲလို့မမြဲဘူးဒီကသိတာကို သိသိပြည့်ချင်းနဲ့ဆင်းရဲနှစ်သက်သာဝယ်မရှိလို့ဆင်းရဲပဲမို့ဆင်းရဲပဲနှစ်သက်သာကြမရှိဘူးဆိုတာသူသိတာပေါ့အဲသူသဘောတည်းသူဖြစ်ပြလို့အနာတ္တတရားပဲဆိုတာအမှန်တိုင်းသူကသိသွားတာအဲဒါသမာဓိဋ္ဌိမှန်စွာမြင်ခြင်းတဲ့ဒါပေါ့အဲဒီသမာဓိဋ္ဌိဒါဒုက္ခသစ္စာတရားကိုသိဖို့ဒုက္ခံဒုက္ခသစ္စာတရားကိုပရိနိယံပိုင်းခြား၍သိရ၏ဆိုအဲဒီလိုပိုင်းခြားပြီးတော့သိရအဲဒါ အဲ့ဒါသမာဓိဋ္ဌိပါပဲသမာဓိဋ္ဌိဆိုရမယ်သမာဓိဋ္ဌိဒုက္ခသစ္စာ၌ဒုက္ခသစ္စာ၌မာတိုင်းသိတာမာတိုင်းသိတာသမာဓိဋ္ဌိသမာဓိဋ္ဌိဒုက္ခသစ္စာ၌ဒုက္ခသစ္စာ၌ တိုင်းပြီရာသမာဓိဋ္ဌိဒုက္ခသစ္စာ၌သမာတိုင်းပြီရာသမာဓိဋ္ဌိဟောအခုဥပဒနာရှိတဲ့ပုဂ္ဂိုလ်တွေကဒုက္ခသစ္စာတရားတွေရှိနေရတယ်ဟုတ်လား။ကောင်းတာပိန်တာလည်းပဲတောင်းနေလှူကြတဲ့ဝါယောဒရထားနဲ့ရုပ်တည်ပဲ။အဲဒါတွေတကယ်ရှိလို့ရှိတာမကောင်းမဲနဲ့မလှုပ်ဘဲနဲ့ ကိုကအမှန်တကယ်တွေးစားပြီးမဟုတ်ဘဲနဲ့ရှုနေတာမဟုတ်ဘူးတကယ်ဟုတ်လို့သူစားကောင်းတယ်လာလိုက်တောင်းလိုက်တင်းလိုက်လှုပ်ရှားလိုက်အဲ့ဒါမှန်တိုင်းသိတာလေဟွန်းကိုယ်လိုက်ဆန်းလိုက်မှန်တိုင်းသိတယ်သွားတဲ့ခါလဲကြွတယ်လှမ်းတယ်ချတယ်တကယ်ရှိတာလေးတွေကိုမှန်တိုင်းသိနေတာကိုယ်တည်းကညောင်းတာပူဇနာခြင်းကကဲတာဝေဒနာတွေဖြစ်အမှန်တိုင်းသိနေတာဒီကုသစကြံစီတိုင်းရှုနေတာအမှန်တိုင်းသိနေတာပဲဟွန်း အဲမြင်လာကြတာလေးရှိရင်လည်းမြင်လာကြတာလေးတွေမှရင်မှန်နိုင်ပြီအဲဒါသဘောတော်အမှန်လေးတွေသိမှဒုက္ခသစ္စာ၌အမှန်တိုင်းသိတာတဲ့သမာဓိတည်းတဲ့ဒုက္ခသစ္စာမှန်တိုင်းသိသမာဓိတည်းမှန်စွာမြင်ခြင်းမှန်စွာသိခြင်းဆိုတာအတူတူပါပဲနောက်ပြီးတော့ဝိပဿနာဉာဏ်ရင်းလာတဲ့ခါကျတော့ရှုတိုင်းရှုတိုင်းတစ်ခါတည်းအစနဲ့အဆုံးနဲ့အစပေါ်လာလိုက်ဆုံးသွားလိုက်အစပေါ်လာလိုက်ဆုံးသွားလိုက် ဘောကြီးပြောက်သွားလည်းမမြဲဘူးဒီလိုသိနေတယ်မာနိုင်သိတာပဲသူမမြဲတာဟုတ်မမြဲနေတာကိုယ်ကမမြဲအောင်လုပ်ယူရတာမဟုတ်ဘူးသူကသူမမြဲတာကိုတွေ့ဖြည်းဖြည်းချင်းနဲ့ဆင်းရဲကြီးတယ်ပဲလို့ရင်းချွင်သဘောကြတာမာတိုင်းမြင်တာပဲသူသဘောတယ်သူကသူဖြစ်ပြနေတဲ့နတ္တတရားပဲလို့ရင်းချွင်သဘောကြသွားမာတိုင်းမြင်တာပဲသမာဓိဋ္ဌိတဲ့ဥစ္စာဒါလည်းသဘောဝကြတာမရှိဘူးဒါသဘောဝအကြဆုံးအကောင်းဆုံးပဲဒီနည်းက ပฏิပဒမြတ်စွာဘုရားဟောတာဒီတိုင်းပဲအထုတ်ဖို့အဲဒီတော့သွားကြပါဒီတိုင်းဒီတိုင်းကျူလို့သဘောသာဝါအမှန်လေးတွေသိတာလေဒုက္ခသစ္စာအမှန်တိုင်းသိတာသမာဓိဋ္ဌိဒုက္ခေညာဏံဒုက္ခေဒုက္ခသစ္စာတရားနဲ့ညာဏံပြီးတော့ညာဟောကျူတိုင်းကျူတိုင်းတကဖြစ်ပြသွားလို့အိသဒုက္ခအနတ္တဒီလိုသဘောကျပြီးသွားတာလည်းပဲဒုက္ခေညာဏံဒုက္ခသစ္စာ၌အမှန်တိုင်းပြီးတော့ညာဒုက္ခသစ္စာအမှန်တိုင်းသိတဲ့ညာနေဖြစ်တယ်

ဒီလိုမဟုတ်ဘဲနဲ့ဒုက္ခသစ္စာရှုသောအခြင်းသမုဒိယကိုပယ်သောတာတွေလည်းသမုဒိယကိုသိတယ်လို့ခေါ်ပါတယ်ဒါကဘုရင်ခေါ်တယ်ပဟာနာပရိညာခေါ်တယ်ပဟာနာပယ်ခြင်းသည်မင်းနဲ့ပရိညာပိုင်းခြားပြီးတာပဲမြင်တဲ့ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တဲ့ယုံနာတွေကိုရှုရှုတိုင်းရှုတိုင်းအနိစ္စဒုက္ခအနာတ္တတွေထင်နေရင်အဲ့ဒီမြင်မှုကြားမှုတွေအပေါ်မှာနှိမ့်သက်မှုပါရမှုမဖြစ်ဘူး

ပယ်ခြင်းဒီပင်နဲ့ပြီးခြင်းပဲပြီးတော့ခြူတိုင်းခြူတိုင်းဟာဖြစ်ပြနေတဲ့ဒုက္ခသစ္စာတရားတွေအမှန်တိုင်းသိရင်ဒီတိုင်းဒီတိုင်းဒုက္ခသစ္စာကိုသိတဲ့ဉာဏ်လည်းဖြစ်ပြီးသမှုတရားသစ္စာကိုပယ်ပြီးတော့သိတဲ့ဉာဏ်လည်းဖြစ်ပြီးဒုက္ခဉာဏ်နဲ့သမှုဉာဏ်နဲ့ငကူလုံးဖြစ်နေတာခြူတိုင်းခြူတိုင်းဒါပဲဒုက္ခသစ္စာသမှုတရားသစ္စာသိနေတဲ့ဉာဏ်ဖြစ်ပြီးတဲ့မြေတော်ရမဲကတော့ညွတ်သောအခြင်းမြေတော်ရနိဗ္ဗာန်ဆိုတာကောင်းတယ်လို့သိပြီးတော့သိညွတ်ရမယ် သင်ညို့ဆိုလည်းပဲနိဗ္ဗာန်လိုလားတာတွေပြောတာပေါ့လေနိဗ္ဗာန်တမင်တကာစိတ်ပို့နေရမှာမဟုတ်ပါဘူးအဲအဲဒီနိရောဓရောက်စေတဲ့အရိယာမဲ့ဆိုတာလည်းပဲမေဃသစ္စာဆိုတာကောင်းတယ်အဲဒီလိုစိတ်ကညှို့ရမယ်အဲစိတ်ညှို့လို့လည်းပဲဒီဟာတရားထုတ်တာပေါ့မညှို့ရင်ပဲအားထုတ်မှာလေဒါတော့ဒါကတော့ကိုတမင်အားထုတ်နေဖို့မဟုတ်ပါဘူးမေဖို့နိဗ္ဗာန်ဆိုတာကောင်းတယ်ဆိုတာသိပြီးရင်ဒါ ပြီးတာပါပဲမကွနေပါကြောင်းအထုတ်ဖို့ပါပဲဒါတော့သွားကြောက်ပါကပေါ်တိုင်းပေါ်တိုင်းတွေကိုရှုရှုတိုင်းရှုတိုင်းဒုက္ခသစ္စာကိုပြီးတဲ့ဉာဏ်ဖြစ်ပြီသမုဒိယကိုလည်းပယ်သောအနဲ့ပြီးတဲ့ဉာဏ်ဖြစ်ပြီဟောနိရောဓမေဃကိုလည်းပဲလူလားတောင်းတာသောအားဖြင့်ပေါ်လာတာရှင်းဖို့ကလူလားတောင်းတာသောအားဖြင့်ညှို့သောအားဖြင့်လည်းပဲပြီးသောဉာဏ်ဖြစ်ပြီတဲ့ဒီလိုအထုရတယ်ဆိုရမယ် ဒုက္ခသစ္စာ၌ဒုက္ခသစ္စာ၌အမှန်တိုင်းသိတာသမာဓိဋ္ဌိသမုဒယသစ္စာ၌အမှန်တိုင်းသိတာသမာဓိဋ္ဌိနိရောဓသစ္စာ၌အမှန်တိုင်းသိတာသမာဓိဋ္ဌိ မကသစ္စာ၌မှန်တိုင်းပြီတာသမ္မာဒိဋ္ဌိအဲသမ္မာဒိဋ္ဌိမဲ့ပြန်ဒီနေ့တော့ဒီလောက်ပဲပြီးမှာပဲဒီနိုင်ရလည်းပြီးသွားတယ်အဲနောက်နောက်တဲ့ညမှာသမ္မာဒိဋ္ဌိသမ္မာဒိဋ္ဌိလည်းပြောအောင်မှပြီးပြီးတော့ဘုံတော်မကုန်ဘူးသမ္မာဒိဋ္ဌိမဲ့ခင်စပြီးတော့မဲ့ခင်7ပါးတရားတွေထူထောင်ဖို့မဂ္ဂင်7ပါးတရားတွေပွားများဖို့ဝိပဿနာရှုလဲရှုတယ်မဂ္ဂင်7ပါးတရားတွေပွားနေတာပဲ။

ီးခီးတစ်ထောက်ပေါ့တကားခီးတစ်ထောက်တကားလောက်ကူးပြီးတဲ့အခါလေးပုံတူပုံရောက်တယ်ငကားလောက်ကူးပြီးတဲ့အခါမှာအဲတဝက်ရောက်တယ်ပေါ့သုံးကားလောက်ကူးပြီးတဲ့အခါလေးပုံသုံးပုံရောက်တယ်တပုံမဲလို့တော့အဲလေးကားကိုအကုန်လုံးကူးပြီးတဲ့အခါယူဇနာဟိုဘက်ရောက်သွားတယ်ဒါယဟနာဖြစ်သွားဘေးရန်တွေကင်းယဟနာဖြစ်သွားအဲအဲဒီတော့လေးပိုင်းပိုင်းပြီးတော့အရိယာမဲလေးခုနဲ့ အဲသောတာပန်ဖြစ်လာဖို့သရဂံဖြစ်လာဖို့အနာဂံဖြစ်လာဖို့အဲပြီးတော့မိမိသောတာပန်ဖြစ်တယ်ဆိုလို့ရှိရင်ကဘယ်လိုကိလေသာတွေကင်းသွားပါကောဘယ်ကိလေသာတွေကြာမာသေးကောဒီလိုရတယ်သိအောင်ပါသောတာပန်ဖြစ်တယ်ဆိုရင်လည်းအဲသူများဖြစ်တာနဲ့ဖြစ်နေလို့မဖြစ်သေးဘူးကိုယ်ကလည်းပဲကိလေသာတွေကင်းတာနဲ့ကိလေသာတွေကင်းအောင်မှဟိုပါဒါမှအသုံးကျကိလေသာကင်းအောင်လို့အားထုတ်ရတာသောတာပန်ဖြစ်ရင်သောတာပန်ပယ်တဲ့ကိလေသာတွေကင်းရမယ်သဒ္ဒါကဖြစ်တဲ့သဒ္ဒါကပယ်တဲ့ကိလေသာတွေကင်းရမယ် နာဂာဖြစ်တယ်ဆိုနာဂာပယ်တဲ့ကိလေသာတွေကျင်ရမယ်အဲ့ဒီကိလေသာတွေပြီးပြီးတော့ကျမ်းသာတွေကဘာတွေကြားနေပါလဲကျမ်းသာတွေကျင်အောင်လို့ကအာတုရတ္တမေကြောင့်ညာနာဖြစ်ရင်ကိလေသာတွေကုံစင်သွားတယ်အဲ့ဒီကြောင့်အာတုကိုရအတာရထာကညွန်ပြထားပါတယ်ဒါလေးရနောက်သတင်းကြမှာဆက်ဝဲရမယ်မိနစ်၄နာရီပြီးသွားရင်နာအောင်ပါပဲတရားကဲဆောင်းမုတ်ကလေးတော့ဆိုကြအောင်လို့ဆောင်းမုတ်ကဆောင်းမုတ်ကြောက်သွားမယ်ဆောင်းမုတ်ကကြောက်ကြတော့ကြောက်ကုန်ပါလေဒီနေ့တော့ ဒေါ်သားမင်းကြီးလေးတောင်မပြနိုင်ကလေးတွေတောင်ကဲဆိုရမယ်မွေလေးကောင်ကမွေလေးကောင်ကလေးပါဗုဒ္ဓလေးပါဗုဒ္ဓသုသငါးပြာသုသငါးပြာအခန္ဓာတိသုသငါးပြာ လုံးစုံသမျှဝင်လာကြ၍ဘောကလေးသွဲမြစ်ပင်လည်းဤဤဝေကန်းစာသက်တာရမှာသေမနိဗ္ဗာန်ကိုကံထံသို့စိတ္တမက်ကင်ပေါင်ဖွဲ့ဆင်၍ အတွင်ကူးရဲ့အာထုတ်ချက်ဖြင့်ဟိုဘက်အရာကူးမြောက်သူမှာသန္တာဒီကောင်းစွာညွ တိဟုသောမသုဒ္ဓံတရားရဲ့ယူဇနာကမှသာဓမ္မသနာကုသကစေရနာ၏အစွမ်းအမှုပေါ်ယခုတရားနာပရိသံသူတော်ကောင်းတို့သည်ဘေးရန်ရဟုသည်များတော်မှာအခါခါသိကင်းလို့ကြဝိပါကြ၏ကိုယ်ချမ်းနဲ့သိချမ်းသာခြင်းနဲ့ပြည့်စုံကြ၏ဤဒေသနာတော်၌လာသည့်အတိုင်းပြည်တွင်ပြည့်တော်တရားတော်ကိုသိအောင်အားထုတ်နိုင်ကြ၏ပယ်သိပယ်တော်တရားတော်ပယ်ပယ်နိုင်အောင်အားထုတ်နိုင်ကြ၍ဝိပဿနာညာအစဉ်အရိယာမဲ့ညာအစဉ်အစဉ်ကတဲ့ဉာဏ်ရပြီတဲ့နိဗ္ဗာန်ချမ်းသာများကိုသင်္ကြန်စွာဆက်ရောက်၍ မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း